။ဒီနေ့ဟောကြားမယ့်တရားကတော့ဉာဏ်ကြနေရဘုန်းကြီးဟောခဲ့တဲ့တရားဆက်ပြီးတော့ဟောရမှာ။ဘုရုံးကကြာဦးနာဦးတဲ့ပုဂ္ဂိုလ်တွေတော့နားလည်ပြီးနေတာတွေများပါလိမ့်မယ်။ဒီလိုလည်းပဲနားမလဲသဘောပေါက်စေရရှိရင်လည်းရှိမယ်။အခုနောက်ထပ်ရောက်လာတဲ့ပုဂ္ဂိုလ်တွေကတော့အဲ့ဒီတရားကြာဦးမှမဟုတ်သေးဘူး။ ဝိပဿနာရှုရတယ်ဆိုတာဘယ်ဟာရှုရသလဲဆိုတော့ဥပါဒာနဲ့ခန္ဓာ၅ပါးတို့အဖြစ်အပျက်ကိုသိအောင်ရှုရတယ်သီလဝန္တာသုံးစားဒီမှာသင်္သာရိပုတ္တရာကဟောတာသစ္စာဥပါဒာနဲ့ခန္ဓာတွေအနိစ္စဒုက္ခအနတ္တစသည်ဖြင့်သိအောင်လို့ရှုရတဲ့အကြောင်း

ယုံနာနေပဲယုံနာနေအဲ့ဒါတွေဥပါဒဏ်နဲ့ခန္ဓာလို့ခေါ်ပါတယ်ဥပါဒဏ်အောင်ဖြစ်တဲ့ဆွေလာမှုအောင်ဖြစ်တဲ့အဲဆွေလာမှုအောင်ဖြစ်တဲ့ဥပါဒဏ်နဲ့ခန္ဓာတွေကလူတိုင်းလူတိုင်းပုဂ္ဂိုလ်တိုင်းပုဂ္ဂိုလ်တိုင်းမှာရှိနေတာပဲမြင်တိုင်းကြားတိုင်းနားတိုင်းစားပြီးတိုင်းတွေ့ရှိတဲ့စိတ်ကုသနာကြံနေတိုင်းယုံနာနေအသေးအသေးဖြစ်ပြီးတော့နေတာလေအဲ့ဒါတွေမရှိလို့ရှိရင်မြဲတဲ့နေချမ်းသာတဲ့နေပုဂ္ဂိုလ်သားတစ်ပါးနေရာချင်းဆွေလာလို့

မသိတာကပဲများရပါလေမာရီအကောင်းတဲ့ခါကျတော့အမှန်တိုင်းသိရအဲ့ဒါတွေအမှန်တိုင်းသိလာတဲ့ခါကျတော့မြဲတယ်လို့ပထမကဆွဲလန်းချင်းနေတာတွေကမရှိတော့ဘူးမဆွဲလန်းတော့ဆန်းလာတယ်ရှင်းသားလည်းမဆွဲလန်းတော့ငါပဲသူပဲပုဂ္ဂိုလ်ပဲသတ္တဝါပဲအသက်ရှင်နေတဲ့အကောင်ပဲလို့ဒီလိုဆွဲလန်းမှုလည်းမဖြစ်တော့ဘူးဆွဲလန်းခြင်းနဲ့ကျင်းတယ်ဆွဲလန်းခြင်းနဲ့ကျင်းလို့ရှိရင် အကုသိုလ်ကကုသိုလ်ကံတွေလည်းအပြစ်မရှိဘဲနဲ့ဘဝအပြစ်ဖြစ်ပြီးအိုခြင်းတာခြင်းပေခြင်းဆိုတဲ့ဆင်းရဲတွေအဲ့ဒါတွေလည်းပဲကျင်းတယ်တဲ့အဲ့ဒီဆင်းရဲတွေကျင်းအောင်သက်စွာဘုရားကိုယ်တိုင်ကျင့်လာတဲ့တရားကိုမဇ္ဈိယဒုက္ခစပြီးတော့ဟောခဲ့ပါတယ်အဲ့ဒါကိုဘုမြတ်တနည်းသောမုတ်ကလေးပေးထားတဲ့ဝိပဿနာဉာဏ်ဆိုတော့ဘယ်ဟာရှိဖြစ်သည်

ပုရုဇဉ်ပုဂ္ဂိုလ်ဤတဏ္ဍာမှာအမြဲဖြစ်နေယုံနာနေအဲဒါတွေကဥပါဒနာခန္ဓာပုရုဇဉ်နာမဟုတ်သောတာပန်လဲဖြစ်တာများဖြစ်သေးတာပါပဲတရားကအနာကလည်းဖြစ်တာများဖြစ်သေးတာပါပဲဉာဏ်နာမှာလည်းပဲပြိဋိနိဗ္ဗာန်မစံငယ်နဲ့ဖြစ်တာများဖြစ်သေးတာပါဒါမဲ့လို့ဒီဉာဏ်နာမှာတော့အဲဒီအစွဲလမ်းလုံးလုံးမရှိတော့ဘူး ee dadabala gara aga n'ọdụoke ramsoiitobiilr e buruzi ebeọgwọmra rizira na etibidogiya iụrị do abụọ ditibio ụyaaya ereri na eduar rdokwara edo ya ha yasa biara nọzii ha mme ya adowere ya ပွားများအောင်ကျင့်ရအောင်လို့ဓမ္မစရာဒုက္ခစပြီးတော့ဟောခဲ့တယ်အဲ့ဒါကိုဘုန်းကြီးဝိပဿနာဉာဏ်ဆိုတာဘယ်အရှိဖြစ်သည်နည်းဒါဓမ္မလိုလိုလည်းကိုယ်ကိုမှတ်ရအောင်လို့ဆောင်းပုဒ်ကလေးပေးတယ်ကဲဆွေရမယ်ဝိပဿနာဉာဏ်ဆိုတာဘယ်ဟာရှိရဖြစ်သနည်းဝိပဿနာဉာဏ်ဆိုတာ ရှိ၍ဖြစ်သည်။သင်ဆိုဝိပဿနာဉာဏ်ဟာဘယ်ဟာရှိဖြစ်တယ်လဲဆိုလို့ရှိရင် ဥပါဒณะခန္ဓာ၅ပါးတွေဖြစ်ပေါ်ပဲဖြစ်ပေါ်ပဲမှရှိမှဖြစ်တယ်အဲဒါယုံနာနဲ့ပြဥပါဒณะခန္ဓာဆိုယုံနာယုံနာနှစ်ပါးပဲယုံနာနဲ့ယုံနာနဲ့ပြပေါ်စေမှာယုံနာနဲ့ပြပေါ်နေတယ်ဖြစ်ပေါ်နေတဲ့အတွင်းဘယ်ချိန်ဖြစ်ပေါ်တော့ဆိုမြင်တဲ့အခါဖြစ်ပေါ်တယ်ကြားတဲ့အခါနားတဲ့အခါစားသိတဲ့အခါတွေ့ထိတဲ့အခါဖြစ်ပေါ်တယ်စိတ်ကူးစားကြံစိတ်ကဖြစ်ပေါ်တယ်ဒီ၅ခုပဲရှိတယ်အဲဒီ၆ခုပဲရှိတယ် ပြည့်ပြည့်မရှိဘူးမြင်တိုင်းကြားတိုင်းနာနဲ့စားတိုင်းတွေ့ထိတဲ့စိတ်ကူးစကြံတဲ့၆ခုပဲရှိတယ်အဲ၆ခု၆ပါးသောခိုက်တန်နေမှာယုံနာနှစ်ပါးရဲ့သင်္ချာဖြစ်နေအဲဒီလိုသင်္ချာပေါ်နေတဲ့ခိုက်ရှုမှပေါ်တဲ့ခါရှုမှအမှန်တိုင်းသိတာပေါ်တဲ့ခါမရှိရင်ဘယ်သိမလဲဒါတစ်ပါးကလာတဲ့သူမိမိတို့ဖြည့်ရောက်လာပေမဲ့လို့အဲ့ဒီလို ကြည့်မိမှမြင်မှသိတာမကြည့်မိမမြင်ဘယ်သိမလဲရှင်နာရောက်တာသွန်သောမသိဘူးအဲ့ဒါလိုပါပဲနိရဒနာမှာမြင်စေကြားစေစသည်ရှိခိုက်ရှိခိုက်ရှုမှမြင်ခိုက်မှသင်ကြားရှိတဲ့တရားကြားခိုက်မှသင်ကြားရှိတဲ့တရားနားခိုက်စသည်ကတွေ့ရှိခိုက်သင်ကြားရှိတဲ့တရားသိဥစ္စာကြံတဲ့သင်ကြားရှိတဲ့တရားယုံနာနှစ်ပါးကြီးရဲ့ပဲအဲ့ဒါတွေကိုသင်ကြားသိရတယ်အဲ့ဒီလိုသိရလို့ ယုံနာနှစ်ပြာ ပေါ်စေမှာတဲ့ယုံနာမြာ ပေါ်စေမှာမှန်စွာရှိရဖြစ်ပါပြီတဲ့မှန်စွာလည်းရှိမှမရှိဘဲနဲ့တော့ဖြစ်ဘူးမှန်တိုင်းသူဖြစ်ဖြစ်တဲ့အတိုင်းမြင်မြင်တဲ့အတိုင်းကြားကြားတဲ့အတိုင်းမှန်တိုင်းရှိမှယုံနာနှစ်ပြာဖြစ်ယုံနာနှစ်ပြာပေါ်စေမှာဖြစ်စေဆိုရင်လည်းရပါတယ်ဖြစ်စေဆိုတော့သာလေးတင်ဖြစ်နေလို့ပေါ်စေကောင်းပါလေอืมအဲမိမိတို့သဏ္ဍာန်မှာဖြစ်ပေါ်နေတဲ့အခိုက်အတန့် ယုံနာနဲ့တရားပေါ်စေမှမှန်စွာရှိ၍ဖြစ်ပါသည်ဆိုရမယ်ယုံနာနဲ့တရားပေါ်စေမှမှန်စွာရှိ၍ဖြစ်ပါသည်ယုံနာနဲ့တရားပေါ်စေမှမှန်စွာရှိ၍ဖြစ်ပါသည်ယုံနာနဲ့တရားပေါ်စေမှ မှန်စွာရှိ၍ဖြစ်ပါသည်မှန်စွာရှိ၍ဖြစ်ပါသည်သို့ပေါ်စေမှာ မှန်စွာရှိရင်ဖြစ်သည်တကယ်ဖြစ်ဖြစ်တဲ့အတိုင်းပေါ့လေမြင်မြင်တဲ့အတိုင်းကြားကြားတဲ့အတိုင်းနာနာတဲ့အတိုင်းမြင်တယ်ကြားတယ်နာတယ်သာသိတယ်ဖြစ်ပြီးတယ်တွေ့ရှိရယ်ဒီကုစဉ်းစားကြံစီရယ်သူ့ပေါ်တဲ့အတိုင်းပေါ့ဒီသွားနေလို့ရှိရင်လည်းသွားတယ်သွားတယ်ညာလန်းတယ်ဘယ်လန်းတယ်သူ့မှန်တဲ့အတိုင်းရှိရတော့ရရင်ရတဲ့ထိုင်ရင်ထိုင်တယ် လဲလျောင်းရင်လဲလျောင်းတယ်အဲသက်ရှိတိုင်းဆိုင်တိုင်းဝမ်းမိုက်ကဖောင်းတယ်လာလဲပင်ကြတာလဲဖောင်းတယ်ပင်နေဒါလည်းကိုယ်မူရပဲလက်တွေချီတွေကိုယ်ရင်ဆန့်ရင်လှုပ်ရှားရင်ကိုယ်ရင်ကိုယ်ရဆန့်ရင်ဆန့်တယ်လှုပ်ရှားရင်လှုပ်ရှားတယ်ဘောင်းကုန်းရင်ကုန်းတယ်မော့ရင်မော့တယ်ကိုယ်မူရတွေဖြစ်တိုင်းဖြစ်တိုင်းအဲဖြစ်ခဲ့ဖြစ်ခဲ့မှရှိရအာမသူတော်မှန်လေးပြီးဝေဒနာတွေခံစားမှုတွေလည်းကောင်းဆိုးတွေဖြစ်တိုင်းဖြစ်တိုင်းရှိရတယ် စိတ်ကူးတယ်လည်းပဲစိတ်ကူးတဲ့စဉ်းစားတဲ့ကြံပြီးတဲ့ဖြစ်တဲ့ဖြစ်တဲ့ရှုရသိပြင်လည်းကြံတဲ့သဘောတရားတွေလည်းရှိအဲ့ဒီသဘောတရားတွေလည်းဖြစ်တဲ့ဖြစ်တဲ့ရှုရအဲဒါပฏิပဌာန်သုတိပုံ၄ပါးပฏิပဌာန်သုံးပါးဟောထားတယ်အဲ့ဒါပါပဲယုံနာနှစ်ပြားတဲ့အဲ့ဒါယုံနာနှစ်ပြားပေါ်နေတာနေတိုင်းကြတဲ့ယုံနဲ့နာဥပါဒနဲ့ခန္ဓာခေါ်တဲ့ယုံနဲ့နာတွေပေါ်နေအဲ့ဒါတွေရှိပါသည် အဲ့ဒါရှုလို့ရှိရင်အမှန်တမ်းရှုရင်ဝိပဿနာဉာဏ်ဖြစ်ပြီယုံနာကိုပိုင်းခြားပြီးတဲ့ယုံနဲ့နာမျှတယ်လို့ပိုင်းခြားပြီးတဲ့ဝိပဿနာဉာဏ်နာမရူပပိစ္ဆာဉာဏ်ခေါ်တယ်အိယာစဖြစ်အကြောင်းနဲ့ကျိုးဆက်သွယ်ပြီးတော့ဖြစ်တာပဲလို့ပြီးတဲ့ပစ္စယပရိက္ခဉာဏ်အိယာစပြီးတော့ဖြစ်ခဏမစဲဖြစ်ပြန်တာတွေတွေ့ရတော့ဖြစ်ပြီးပြောဖြစ်ပြီးပြော

အဲ့ဒီကြောင့်အထုဖို့ပါပဲအဲ့ဒါအခုပညာတွင်မှာလာပြီးတော့တရားထုတဲ့ပုဂ္ဂိုလ်တွေမိမိတို့တားနေတဲ့လောက်အထုကြတယ်တရားထုတဲ့ပုဂ္ဂိုလ်တွေတော့များတာပဲဒီတရားထုတဲ့ပုဂ္ဂိုလ်တွေဒီနေ့ဒီဝိဘယ်လောက်ရှိတာလဲ2000 2400 အများကြီးပဲအရင်က1000ကျော်ကနေပြီးခု2000ကျော်ဖြစ်သွားဒီနေ့နဲ့နေ့နဲ့သိညာကအဲဒီလိုတရားလိုလားအထုတဲ့ပုဂ္ဂိုလ်တွေဟောလာတာဝန်တာကြံနာကောင်းတယ်မြတ်စွာဘုရားအဆုံးအမသာသနာတော်အတွက်ပညာအထုကြတာအဲဒီဟာမြတ်စွာဘုရားညွှန်ကြားတဲ့တရားတွေကိုကျင့်တာပဲ အဲဒီတရားတွေကိုစောင့်ရှောက်တဲ့တရားတွေစောင့်ရှောက်တာပဲအဲဒီလိုစောင့်ရှောက်လို့ရှိရင်စောင့်ရှောက်တဲ့တရားကမိမိကို ဆောင်းတတ်တယ်အဲဒီအာဝေတရားလေးတွေနဲ့ဟောရအောင်ပြီးတော့မှတခါဝိပဿနာရှုပြီးဉာဏ်ဖြစ်ပုံကိုဟောရမယ်ဓမ္မောဝေရကတိဓမ္မစာရိဓမ္မောသူစိနောဒုက္ခမဝတိ ဧတာနိတံသောဓမ္မေသူစိန်နေနာဒုက္ခေသုစိန်ကစ္စတိဓမ္မစာရိအနသာရဟောကြားတဲ့တရားကာထာလေးတဲကောင်းတဲ့သူတို့လေးနဲ့ဘုန်းကြီးတဲ့ခဏခဏဟောရတယ်။တရားကျင့်တဲ့ပုဂ္ဂိုလ်လေးကိုတရားနဲ့ကို အာရပြီးဝမ်းမြောက်ဝမ်းသာရှိပြီးတော့နောက်လည်းဆက်ပြီးအားထုတ်နိုင်အောင်လို့ဘုန်းကြီးကဒီကာထာလေးနဲ့ရုပ်ပြီးခဏခဏဟောရတယ်

လောကီတရားလည်းရှိလောကုတ္တရာတရားလည်းရှိတဲ့တဲ့ဒါကဖွင့်ရေးကြည့်တာကတော့စစချင်းစကြဝဠာလောကီတရားပါပဲလောကုတ္တရာတရားမေတရားဖို့တရားတွေကတော့သူကဖြစ်ပြီးရင်ပြီးတာပါပဲသူတို့ထူးဆန်းကြတာသိမှရှိပါဘူးဝိပဿနာရှုလို့သောတာပတိမဲ့ဖို့ရောက်သွားတယ်ဆိုရင်သောတာပတိမဲ့နောက်ထပ်ဖြစ်အောင်လည်းအထောက်အကူမရှိပါဘူးသောတာပတိ

သီလသမာဓိပညာဒီနည်းအားဖြင့်ဒါနသီလဘာဝနာအဲ့ဒါတွေလောကီတရားတွေပဲဘုရားသာသနာ့ရှင်ကပုဂ္ဂိုလ်တွေကမြတ်စွာဘုရားညွှန်ကြားထားတဲ့အတိုင်းဒါနကုသိုလ်တွေလည်းပြုတာပဲသီလတွေလည်းဆောင်ရွက်နေရတာပဲဘာဝနာကသမထနဲ့ဝိပဿနာဘာဝနာအဲ့ဒါလည်းချိုးပုဂ္ဂိုလ်တွေကသမထဘာဝနာတွေဘုရားနုစတိအစရှိသော သမထဘာဝနာတွေလည်းပဲနှလုံးသွင်းအားထုတ်ကြတာပဲဆရာရှိခိုးတိုင်းရှိခိုးတိုင်းဘုရားတို့တွေဖြစ်ဆန္ဒပါစေဆန္ဒပါစေဆန္ဒကြပါစေဆန္ဒကြပါစေမေတ္တာပို့တိုင်းပို့တိုင်းလည်းမေတ္တာဘာဝနာကုသိုလ်တွေဖြစ်လာဘုရားမြတ်စွာဘုရားအဆုံးအမလိုက်နာကျင့်တဲ့ပုဂ္ဂိုလ်တွေမိမိတို့တတ်နိုင်သလောက်သမထဘာဝနာကုသိုလ်တွေပွားများအားထုတ်ကြပါရဲ့ အဲတချို့တော့ပြည့်ပြည့်စုံစုံအားထုတ်လို့ရှိရင်ဇာနေပါတယ်လည်းရတာရှိပါတယ်ဒီသာသနာဘာဝနာကုသိုလ်တွေလည်းပေါင်းများအားထုတ်ကြတာပဲကအားထုတ်နိုင်တဲ့ပုဂ္ဂိုလ်တွေယာသမားတွေကဝိပဿနာရှုနည်းနေတဲ့မှန်ကန်စွာဟောကြားလို့ရှိရင်အဲ့ဒီတိုင်းလိုက်နာပြီးကျင့်တဲ့ပုဂ္ဂိုလ်တွေကဝိပဿနာကုသိုလ်တရားတွေပွားများကြပြီးရှင်းကြသည်။ကောင်းပါလား။အဲဒါ ဓမ္မဟဝေရဂတိဓမ္မဇာရိဓမ္မောသရကောင်တရားသည်ဓမ္မဇာရိသရကောင်တရားကိုစောင့်ရှောက်လေးရှိသောပုဂ္ဂိုလ်ကိုဟဝေစင်စေရဂတိရဂတိစောင့်ရှောက်တတ်ပေ၏ ဓမ္မသူတော်ကောင်းတဲ့ဓမ္မစာရင်းသူတော်ကောင်းတရားကိုကျင့်လေရှိသောပုဂ္ဂိုလ်ကိုဝိသံမြေရကတိစောင့်ကြောက်တတ်၏အဲဒီသူတော်ကောင်းတရားလက်စွာပြန်မြင်ကြတာတဲ့ဒါနသီလဘာဝနာသီလသမာဓိပညာအဲဒီသူတော်ကောင်းတရားတွေကျင့်တဲ့ပုဂ္ဂိုလ်ကိုသူတော်ကောင်းတရားကစောင့်ကြောက်ပါရဲ့ဒါနပြင်းဒါနကစောင့်ကြောက်တယ်သီလပြင်းသီလကစောင့်ကြောက်တယ်စောင့်ကြောက်တယ် သမထဘာဝနာကျင့်ရင်လည်းသမထဘာဝနာဆုံးဖြတ်တဲ့ဝိပဿနာဘာဝနာကျင့်ရင်လည်းဝိပဿနာဘာဝနာဝိပဿနာကြားရခုဒီမှာအာထုနာဝိပဿနာကြားရပဲတန်တယ်လောက်အာထုကြဟိုပฏิပ္ပံရဲ့အတွင်းဆိုရင်ပฏิပฏิပ္ပံလည်းပညာရဲ့အတွင်းဆိုလို့ရှိရင်ပညာကြာကနီးအကျိုးနည်းကစပြီးတော့ချို့ဒီလာလေး7ပါးဒီလာဆောက်တည်ပြီးကျင့်ကြတယ် တို့လည်းပဲညာကြတဲ့နေ့မှာညာကြပြီးတဲ့နောက်ပြည့်မှာဒီလိုလာတာလည်းရှိတယ်ဆိုတော့လည်းများသောအားဖြင့်တော့အကျိုးနည်းနဲ့ညာကြတဲ့နေ့ဒါရောက်ပြီးတော့ပြည့်ကြအားထုတ်နိုင်တဲ့ပုဂ္ဂိုလ်ကများပါတယ်မနာများတာလည်းနာရရကောင်းပါလေဝန်တာစရာပါပဲအဲ့ဒါဟာ သူတော်ကောင်းတရားကျင့်နေရတဲ့ပုဂ္ဂိုလ်ရေအဲ့ဒီသူတော်ကောင်းတရားကျင့်တဲ့ပုဂ္ဂိုလ်ကိုမိမိတို့ကျင့်တဲ့သူတော်ကောင်းတရားတောင်းရောက်သည်အဲ့ဒါကိုဘုန်းကြီးကဒီမှာစကားနဲ့တို့ရုပ်မှတ်ရအောင် စာလေးတော့ရေးလာရတယ်ဟိုပြုံးလဲဆိုတော့ကြာပြောကျင်တဲ့အခါကျစာမိတ်မိတ်ကြတယ်လင်္ကာနဲ့လင်္ကာနဲ့ သက်ဆက်ပြီးတော့သိုးတယ်သိအစင်မပြေပါဘူးဒါနဲ့ရိုးရိုးပဲမာတကားချောချောသူတို့လေးဘုရားရဲ့နော်ရေးထားတရားကျင့်သူကိုတရားကဆောင်ရှောက်ပြီးသူလိုပါပဲတရားကျင့်သူကိုတရားကဆောင်ရှောက်ပြီးရတာဓမ္မတရားကအဝေစင်တဲ့ရက္ခတိဆောင်ရှောက်ဘုရုဝေရဆိုဓမ္မစာရင်တရားကျင့်သောပုဂ္ဂိုလ်တရားကျင့်သူကိုတရားကဆောင်ရှောက်ပြီးတာတော့လူရဲ့ဗမာလူသူတို့ပဲ သင်္ဘောသံဘုတ်ဒီပါတယ်မဟုတ်သံဘုတ်ဒီပါတယ်ကတော့သူကာယနဲ့သူညီညွတ်အောင်ဆိုရတာနဲ့ဟိုရှင်းရှင်းလင်းလင်းအနေတွေပဲဒီမပေါ်ဝဲနဲ့ဖြစ်တတ်တယ်ဘုန်းကြီးလည်းစတော့ကြည့်ပါကြည့်တယ်အဲအဆင်မပြေဘူးဒါနဲ့ဗမာစကားယူယူနဲ့ပဲကောင်းတာပဲဆိုပြီးဗမာစကားယူယူခုဟိုဝေးရစီစဉ်လာပါလေ တရားရှင်းသူကိုတရားကစောင့်ရှောက်သည်ဒါတော့မိကြံရှိအောင်ဂင်လိုက်စွာနဲ့တရားရှင်းသူကိုတရားကစောင့်ရှောက်သည်တရားရှင်းသူကိုတရားကစောင့်ရှောက်သည်သို့တရားရှင်းသူကိုတရားကစောင့်ရှောက်သည်တရားရှင်းသူကို အဲဒါနာကုသိုလ်တရားကျင့်တဲ့ပုဂ္ဂိုလ်ဒါနာကုသိုလ်ကဆောင်ကြောက်တော့နိဗ္ဗာန်မရောက်မီစัจ जा ဒုဝနာဘကောင်းရတဲ့ဘဝတွေရောက်ပြီးတော့ကြီးပွားချမ်းသာသွားတာပေါ့လေဒါလည်းဟိုသူကတန်းတဲ့အခါလဲနိဝရဏတရားနေဟောရပါတယ်သီလဆောင်ရောက်တဲ့ပုဂ္ဂိုလ်တွေတဲ့တရုံသုံးပါးလုံး၅ပါးသီလဆောင်ရောက်ခြင်းကိုအဲ့ဒါကနေပြီး သူကနေပြီးတော့စောင့်ရှောက်သွားတယ်ဘုရားငါးပါးတိရကျင့်တဲ့ပုဂ္ဂိုလ်ကြီးစောင့်ရှောက်သွားတယ်ဒီကမြောက်သိမိစောင့်ရှောက်လူဘဝနာဘကောင်းမြတ်တဲ့ဘဝတွေရောက်အောင်စောင့်ရှောက်ပြီးတော့သွားတယ်သမထဘာဝနာကျင့်တဲ့ပုဂ္ဂိုလ်ကြီးကြတော့ဇံရသွားလို့ရှိရင်ဖြင့်ဇမလောကရောက်အောင်ဇမဖြစ်ပြီးတော့အနန္ချမ်းသာပါဇမလို့အဲသိရှိတာပဲသူသကသိကျိုးတယ်နာသိသိရှိတယ်ဆိုရင်လည်း 50ဒီကတော့နေပေါင်းသိန်းသန်းနဲ့သိန်းသန်းတော်တော်များများနဲ့သူကပြေးပါတယ်ဒါပေမဲ့လို့ဇမားကြတော့နေပေါင်းသိန်းသန်းမဟုတ်ဘူးဒီတော့နေပါဘူးကဘာနဲ့ဖြီးပြီးတော့သူကကဘာမှလည်းပဲဒုတိယဇာတတိယဇာကြတဲ့ကဘာမကဘူးသူကကဘာတို့၄ကဘာတို့၈ကဘာတို့ဘာကြီးအများကြီးအဲဒီလို အသက်ရှင်စေနိုင်တာကိုအမှန်တရားအမှန်တရားအားရစရာကောင်းပါလေဇာရတဲ့ပုဂ္ဂိုလ်တွေတို့ဝင်မယ်လို့ဥရင်နာရင်ပြင်ရတာမကင်းသေးဘူးဝိပဿနာရှိတဲ့ပုဂ္ဂိုလ်ကြတော့ဝိပဿနာကစောင့်ကြောက်တယ်တဲ့ဝိပဿနာညာအားကောင်းလို့ရှိရင်တော့အောက်ထစ်ဆုံးသောတာပတိမဲ့ဖို့ရောက်ပြီးတော့ပယ်လေးပါးကလွံ့မြောက်သွားတာကို ဝါသံများတွေဖြစ်ပြီးဥပါနာဇိယစာတွေလည်းနည်းတာများနည်းသွားပြီခုနဘဝအတွင်းတော့ပဲဥနာသေးသေးအဲဒီကနောက်ဆိုရင်ညာနာဖြစ်ပြီးသိက္ခာသိမြင်တော့တာရာထမဲ့ကိုရောက်ရင်တော့ပြိနိဗ္ဗာန်စံပြီးတဲ့နောက်ဘဝသည်ဖြစ်ခြင်းမရှိတော့ဥကျင်းနာခြင်းသိခြင်းဆင်းရဲတွေအကုန်ငြိမ့်သွားတာဘယ်တော့မှဥနာသိခြင်းကိုဆင်းရဲသိခြင်းတွေမရှိတော့ဘူးအဲဒါတရားချင်းသူကိုတရားကစောင့်ကြောက်ပြီးဆိုတာနားမလဲပြန်ကြည့်ပါဦး ဆိုပါရဲ့အဲ့ဒါပါဠိကဓမ္မဟဝေရခတိဓမ္မစာရိဓမ္မစာရိတရားရှင်သောသူကိုဓမ္မတရားက အဝေစင်စစ်ရခတိစောင့်ရှောက်ယူအဝေစင်စစ်ဆိုတာလေးတော့ဒီမှာမထည့်ပါဘူးသူတို့သူတို့နဲ့ပြီးအောင်ဓမ္မသူစိဏဒုက္ခမဝေတိသူစိဏကောင်းစွာကျင့်ရသောဓမ္မတရားသည်ဒုက္ခချမ်းသာအဝေတိဆောင်ပေးရသည်ကောင်းစွာကျင့်တဲ့ သူတော်ကောင်းတရားကချမ်းသာကိုဆောင်ပေးရသည်တဲ့မိတော်ခုနကတရားကချမ်းသာကိုလည်းဆောင်ပေးရသည်ခုနကတရားကစောင့်ရှောက်တယ်ဆိုတော့သူတို့တရားကချမ်းသာကိုလည်းဆောင်ပေးရသည်ဒါပါပဲတရားကချမ်းသာကိုလည်းဆောင်ပေးရသည်ဒီကနေ့တွေ့လို့ရှိရင်တော့ တရားကျင့်သူကိုတရားကစောင့်ရှောက်ပြီးချမ်းသာကိုလည်းဆောင်ပေးသည်။အဲဆိုရင်ပြီးပါတယ်အဲဒါတော့ပါပဲ။အဲဒါနဲ့ရောပြီးလို့ရှိရင်ကောင်းပါတယ်ဒီလိုနဲ့။တရားကျင့်သူကိုတရားကစောင့်ရှောက်သည်ချမ်းသာကိုလည်းဆောင်ပေးသည်တရားကစောင့်ရှောက်သည် ချမ်းသာကိုလည်းဆောင်ပေးသည်တရားကျင့်သူကိုတရားကဆောင်လျှောက်သည်တရားကဆောင်လျှောက်သည်ချမ်းသာကိုလည်းဆောင်ပေးသည်တရားကျင့်သူကိုတရားကဆောင်လျှောက်သည်ချမ်းသာကိုလည်းဆောင်ပေးသည်

ဏိသံသောဓမေသုစိနေငါဒုက္ခတိကိစ္စတိဓမ္မစာရိဓမ္မစာရိတရားဝကျင်သောသူ၏ဒုက္ခတိဒုက္ခတိဘဝပယ်လေးပါးသောအနာကိစ္စတိမရောက်ရတော့ဘူးတရားကျင်တဲ့ပုဂ္ဂိုလ်ကပယ်လေးပါးမရောက်တော့ဘူးပယ်လေးပါးကလွတ်ပြီအဲ့ဒါဟာဘာလို့ဆိုဧတာနိသံသောဧသာဤဒီက သမေသူစိန်နေကောင်းစွာကျင့်သောတရား၌ဝါတရားဤအာနိတံသောအကျိုးအာနိသင်နေအဲတရားကဆန္ဒကိုဆောင်ပေးတယ်ပယ်လေးပါးလည်းမကြဘူးဆိုတာအဲ့ဒါဟာကျင့်သောတရားရဲ့အကျိုးအာနိသင်ကျင့်သောတရားကပေးတဲ့အကျိုးအာနိသင်ပေါ့အဲ့ဒါလေးလည်းခွင့်ရပြမာလိုဆောင်မုတ်ကလေးပဲလိုလိုသိထားပါလေ ချမ်းသာကိုလည်းဆောင်ပေးပြီးဆိုပြီးတော့တရားကျင့်သူဟာအပယ်လည်းမကြရောက်ဘူးတရားကျင့်သူဟာအပယ်လည်းမကြရောက်ဘူးဆိုရမယ်တရားကျင့်သူဟာပယ်လည်းမကြရောက်ဘူးတရားကျင့်သူဟာ ဆိုတာဘယ်လည်းမကြောက်ဘူးနာသုရိမစ္စရိဓမ္မစာရီဒီပါဠိယဓမ္မဂါရီတရားကျင်သောသူသည်ဒုက္ခတိန်ပယ်လေးပါးသောနာကစတိမရောက်တော့ဘူးအဲ့ဒါကိုမြတ်ဗျာအတူရုပ်ပဲတရားကျင်သူဟာပယ်လည်းမရောက်တော့ဘူးပယ်လေးပါးမှလည်းတို့ပြီလို့ဆိုလိုပါတယ်ကြာခြင်းသူအပေလေးပါနဲ့မကြရောက်ပြီ။နောက်ဣဒာနိတံသောဓမေသူစိန်နဲ့

ပဲလေးပါးမှလည်းလွတ်စီတယ်ဒီအကျိုးရဘယ်ကလာတာတော့ဆိုကျင့်တဲ့တရားရဲ့အကျိုးပဲဣဇာနိသံတော်ဒီမေသူစိတ်နေကောင်းစွာကျင့်တယ်တရားအကောင်းစွာကျင့်ဖို့လိုပါတယ်အခုဒီမှာလာပြီးတော့ရားကျင့်ရတာတွေနာကောင်းပါလေဒီကလည်းပဲမိတို့မိဘတို့ဆရာသမားတို့ညွှန်ကြားတဲ့အတိုင်းအရုံသုံးပါးနဲ့တော့၅ပါးသီလတွေကျင့်လာတာလည်းကောင်းတာပဲ၈ပါးသီလဥပ္ပဆောင်တာလည်းကောင်းတာပဲဒီမှာလာပြီးတရားအထုတော့ သမာဓိရဝိပဿနာရအဲဒီကုသိုလ်သူရဖြစ်တာပဲမပြည့်စုံသေးတောင်းမှလည်းပဲဒါကြပါလေဒီကုသိုလ်တွေကြောင့်နောင်တစ်ချိန်မှာကိုယ်ရင်နဲ့အထောက်ရင်ဖြစ်စေဒါကြောင့်ဒီခုမှသွားရောက်အထောက်ရင်ဖြစ်စေလက်ကိုရောက်နိုင်ပါတယ်။ဒါကြီးဒီဘဝတွေမရောက်ရင်လည်းအဲဒီဘဝတွေဆောစောကမြင်နေတယ်ဒီကံကြီးတိုင်ရောက်တတ်တယ်။ဒီကံကြီးကြတော့ကိုက ညှိုးလင်းကြအောင်ရှိတော့တာကိုဒါကမှတရားပဲနှလုံးသွင်းပါလေတရားပဲနှလုံးသွင်းနေတော့အဲ့ဒီဒီမှာတရားသူတွေကြားတယ်ဒါပေမဲ့အသေးတောင်မှနောက်ဘဝကြလို့ရှိရင်ကျောင်းညင်းတဲ့ခါကလာဘယ်တော်ကောင်းတရားတွေကြားဒီတရားတွေနှလုံးသွင်းလို့ရှိရင်ဒီကဒီဘဝကျင့်လာခဲ့ပြီတဲ့ကပါရမီရှိလာတာဟိုဒါရပါလာတော့ဟိုကြတော့မကြခင်အတွင်းတစ်ခဏလေးအတွင်းနဲ့တရားသူတွေကြားတာပါလေအထူးအားဖြင့်နတ်ပြည်လောကတွေမှာဆိုရင် ဒီကအားထုတ်ခွင့်ပြုတဲ့တရားကိုနှလုံးသွင်းအားထုတ်ရင်မကြခင်အတွင်းသောတာပန်စသည်ဖြစ်တယ်အဲဒါကိုပါဠိထေရတွေကပြထားပါတယ်။နာကောင်းပါတယ်။ဒါကြောင့်အဲဒါလေးနောက်ဆုံးကသာဟာဆိုတာခုနကပြောခဲ့တဲ့ဥစ္စာပဲ။음တရားကကျင့်တဲ့သူကိုစောင့်ရှောက်တယ်ဆိုတာကျင့်တဲ့ပေါင်းစားကျင့်တဲ့တရားကသံသာကိုစောင့်တယ်ဆိုတာ ရားကျင်သူကအပေလေးပါးမှသုသေဆိုပြီးသုံးခုပေါ်လေဒါဒါဟာတဲ့ငါတို့စဉ်ကောင်းစွာကျင့်တဲ့တရားရဲ့အကျိုးအနိသင်ဖြစ်ပြီးဒါဟာကောင်းစွာကျင့်တဲ့တရားဤအကျိုးအနိသင်ဖြစ်ပြီးရမယ်ဒါဒါဟာတဲ့ဘောလုံးစံဒီအကျိုးအနိသင်ဟာဒီဆိုရင်ကောင်းပါလေဒါကလည်းတူလုံးအားချင်းဒီအကျိုးအနိသင်ဟာ

ကျိုးအာနိသင်ဖြစ်သည်ဤကျိုးအာနိသင်ဟံသောစွာကျင်သောတရားဤကျိုးအာနိသင်ဖြစ်သည်သောသော ဂါထာယအခုတရားတွေကိုကျင့်ကြံအားထုတ်နေတဲ့ပုဂ္ဂိုလ်တွေဝန်တော်စရာသိကောင်းတာပဲ။ရာကျင့်တဲ့ပုဂ္ဂိုလ်တရားကဘုရားအတဲ့ကင်းအောင်ဆောက်ရှောက်ပေးတယ်။သံသာကိုလည်းဆောင်ပေးတယ်။ပယ်လေးပါးမှလည်းလွတ်စေတယ်။အဲဒီကျွာနိဗ္ဗာန်ညာ။ကောင်းစွာကျင့်တဲ့တရားရဲ့အကျိုးပဲ။အဲဒီကျွာနိဗ္ဗာန်ညာဖို့ပါပဲ။ ဘုရားတရားကဘေးရန်တွေမှာกินပြီးတော့กินစီအောင်กินအောင်လို့တောင်းချောက်ပေးမယ်ဒီချမ်းသာနာချမ်းသာတွေရမယ်နောက်ဆုံးဆင်းရဲခသိဉ္ဇနဲ့နိဗ္ဗာန်ချမ်းသာကိုလည်းရစေမယ်အဲတော့နိဗ္ဗာန်မရောက်သေးတောင်မှအပေလေးပါးကလွန်မြောက်မယ်အဲဒီကျိုးတွေဟာကောင်းစွာကျင့်တဲ့ဒါနာသီလဘာဝနာရဲ့အကျိုးတွေပဲနားရရစေကောင်းပါလေ ဒါအောင်လည်းပဲတတ်နိုင်နေရဒီလိုအထုသွားကြဖို့ပါပဲအခုဒီမှာတော့ဝိပဿနာကအထူးအထုနေရတာအဲဒါဝိပဿနာဉာဏ်ဆိုတာပဲအရှိဖြစ်တယ်နိဆွဲလာနိုင်ရအာယုံနာနဲ့ဖျားယုံနာနဲ့ဖျားဖြစ်စေမှာအာယုံနာနဲ့ယုံနာနဲ့ဖျားဖြစ်စေမှာကောင်းစွာဟုတ်ပါပါ ယုံနာနှပြဖြစ်စေမှာမှန်စွာဖြစ်ပါယုံနာနှပြဖြစ်စေမှာမှန်စွာဖြစ်ပါသည်လူနဲ့တူပါခုနကိုယ့်အကူမဲခွာပြီးပြောနေမိမိပါအဲဝိပဿနာဉာဏ်ဆိုတာဟာဘယ်ဟာရှိဖြစ်တယ်လဲဆိုဝိပဿနာဉာဏ်ဆိုတာဟာอืมဝိပဿနာဉာဏ်ဆိုတာဟာယုံနာနဲ့ပြဖြစ်စေမှန်စွာရှုပြီးတော့ဖြစ်မှန်ဟင် မှန်သာရှိဖြစ်ပါသည်တဲ့ဝိပဿနာဉာဏ်ဆိုတာဝိပဿနာဝနာယုံနာနဲ့ဖြာဖြစ်စေမှာမှန်သာရှိဖြစ်ပါသည်မှန်သာရှိဖြစ်ပါဟုတ်ပါသည်ဝိပဿနာဉာဏ်ဆိုတာမှန်သာရှိဟောယုံနာနဲ့ဖြာယုံနာနဲ့ဖြာဖြစ်စေမှာမှန်သာရှိဖြစ်ပါသည်ဟောဟောဝိပဿနာဉာဏ်ဆိုတာဘုရားဖြစ်တယ်လေအမေကစီပြီးဝိပဿနာဉာဏ်ဆိုတာမထဲပါဘူး ယုံနာနှစ်ပြားတဲ့မြင်နိုင်ကြတဲ့ယုံနာနှစ်ပြားတွေဖြစ်စေဖြစ်စေမှာမှန်စွာရှိဖြစ်ပြီးဘာဖြစ်တာလဲဝိပဿနာဉာဏ်ပေါ့အဲဒါဖြစ်တယ်တဲ့အဲလိုဖြစ်တာလဲဆိုလို့ရှိရင်မြင်ခိုက်ခဏကြားခိုက်ခဏစသည်မှာယုံနာနေနှစ်ခုနှစ်ခုသင်ကြားတာလေးပေါ်ပြရအောင်မယ်မြင်စေ၌ဘယ်လိုယုံနာနေပေါ်သလဲကြားစေ၌ဘယ်လိုယုံနာနေပေါ်သလဲအဲဒီပေါ်တဲ့ယုံနာတွေကိုရှုပြီးတော့မှန်နိုင်ပြရတော့ မြင်စေမှာပေါ်တာကအခုအများအတော်ဒီကိုသိတာကတော့မြင်တယ်ဆိုလို့ရှိရင်မြင်ရတဲ့ဆင်းတော့ပေါ်တာသင်ကြားတာပဲဝိပဿနာရှိတဲ့ပုဂ္ဂိုလ်လည်းသင်ကြားတာမြင်ရတဲ့ဆင်းပေါ်တယ်မြင်သိတာလည်းမြင်တာလည်းပေါ်တယ်မြင်ရတဲ့ဆင်းကရုပ်မြင်တာကစိတ်နံတရားစိတ်နဲ့စေတသိက်တွေနံတရားတွေအဲဒါတစ်ခုပဲဒါရင်လားဆိုဒါရင်မဟုတ်ဘူးမြင်တယ်ဆိုလို့ရှိရင်မြင်ပြီးတာလေးရဲ့တရားဖြစ်တဲ့ရုပ်ကလည်းရှိအောင်ပါ မျက်စိရုပ်ကလည်းရှိမှမျက်စိရုပ်ကြည့်ရလည်းရှိတယ်ဆိုတာသင်ကြားတာပေါ့ပြန်စဉ်းစားရင်မျက်စိရုပ်ရှိလို့မြင်တာပဲမြင်တယ်ဆိုရင်မျက်စိရုပ်ကလေးကလည်းရှိရဲဆိုတာသင်ကြားတာပေါ့အဲဒါကြောင့်မျက်စိရုပ်ရဲ့မြင်တွေ့ရတဲ့ဆင်းရုပ်ရဲ့ဒီယုံနှစ်ပါးသင်ကြားတယ်အဲပြီးတော့မြင်သိတာလည်းသင်ကြားတယ်ရှုလို့ရှိရင်ရှုသိတာလည်းသင်ကြားတယ် အဲမျက်စိယုံနဲ့ဆင်းယုတ်ကအာယုံမသိရတဲ့ယုတ်တရားမြင်သိတာနဲ့ရှုသိတာကအာယုံသိရတဲ့နံတရားဒီယုံနာနှစ်ပါးရှိတာပဲသမာဓိညာအားကောင်းတဲ့အခါကျတော့အဲ့ဒီလိုရှင်းတဲ့ယုံနာနှစ်ပါးများရှိတာပဲတို့ရှိကမသိလို့ပုဂ္ဂိုလ်သားတို့အကောင်တည်းကြီးလည်းရှိနေတယ်အောင်မေးတယ်မဟုတ်ဘူးယုံနာလေးတွေရှိတာပဲမြင်သိရတာနဲ့ မြင်သိမှုကြည်ရာမျက်စိယုံနဲ့မြင်သိတာနဲ့ရှုသိတာနဲ့ဒါရှိတာပဲဆိုတာကိုယ်တိုင်သိနိုင်ပါလေအဲ့ဒါကိုလည်းပဲအကျိုးကျိုးမှတ်ရအောင်လို့ဘုရားဗမာလိုအဘောင်းမဟုတ်ပဲနဲ့ရိုးရိုးပဲဟောပြဝယ်ပြီးအစာမူလေးတော့လူလာပါပဲအဲမြင်ကိုင်းမှမျက်စိနဲ့ဆင်းရုပ်ချင်းကြားစီ မြင်သိမှုနဲ့ရှုသိမှုလည်းသင်ကြားစီမြင်လိုက်မှာဘာဖြစ်ကြားတယ်မျက်စိရဲ့အခြင်းမျက်စိကလည်းရုပ်မျက်စိမရှိဘဲနဲ့မြင်မှုဖြစ်နိုင်ဘူးခြင်းကလည်းရုပ်မျက်စိနဲ့အခြင်းရုပ်သင်ကြားစီမြင်နေမြင်လိုက်မြင်သိတာလည်းသင်ကြားတာမရှုတဲ့ပုဂ္ဂိုလ်လည်းသင်ကြားတာရှုသိတာကလည်းရှုတဲ့ပုဂ္ဂိုလ်ရင်မှရှုတိုင်းရှုတိုင်းမြင်နေမြင်နေရှုတိုင်းရှုတိုင်းရှုသိတာလည်းသင်ကြားတယ်ဒါကြောင့် မြင်ခိုင်းမှမျက်စိနဲ့ဆင်းရုပ်ထင်ရှားပြီးမြင်ပြီးမှုနဲ့ရှုပြီးမှုလည်းရှုပြီးမှုနာလည်းနာလေးချက်ရတယ်နာမပြောင်းမြင်ပြီးမှုကလည်းနာမယ်ရှုပြီးမှုကလည်းနာမယ်မျက်စိနဲ့ဆင်းကတော့ရုပ်မြင်ပြီးမှုနဲ့ရှုပြီးမှုကနာအကျိုးနာဘာထင်ရှားတဲ့သဘောလို့တိုင်တာလေးဆိုမြင်ခိုင်းမှမျက်စိနဲ့ဆင်းရုပ်မြင်ရှားပြီး မြင်ခိုင်မှာမျက်စိနဲ့ဆင်းရုပ်သင်ကြားသည်မြင်ခိုင်မှာမျက်စိနဲ့ဆင်းရုပ်သင်ကြားသည်မျက်စိနဲ့ဆင်းရုပ် ပဲလားဆိုတော့မြင်သိမှုနဲ့ရှုသိမှုနာလဲထင်ရှားသည်မျက်စိနဲ့ဆင်းထင်ရှားရတယ်မဟုတ်ဘူးမျက်စိကိုမြင်ပြီးတော့မြင်သိမှုတွေဖြစ်တယ်ပြီးတော့ရှုသိမှုရှုသိမှုလည်းဖြစ်တယ်မြင်တယ်မြင်တယ်လို့ရှုပြီးတော့ပြီးတော့အဲကြောင့်မြင်သိမှုနဲ့ရှုသိမှုနာလဲထင်ရှားအဲ့ဒါကနာဝေရမယ်မြင်သိမှုနဲ့ ရှုသိမှုနာလည်းထင်ရှားသည်မြင်သိမှုနှင့်ရှုသိမှုနာလည်းထင်ရှားသည်မြင်သိမှုနှင့်ရှုသိမှုနာလည်းထင်ရှားသည် မြင်မြင်ခိုက်ခဏမှာမြင်တယ်မြင်တယ်ဆိုလို့ရှိရင်မြင်ရတဲ့အချင်းချင်းကြတာတော့ဘုံလုံးနားလည်နေပါပြီမြင်ပြီးတာလေးသင်ကြတာလည်းအကုန်လုံးနားလည်နေပါမြင်သိမှုတရားမျက်စိအဝေးသင်ကြတာကတော့ဒါလေးကတော့စဉ်းစားကြည့်မြင်တယ်ဆိုရင်မျက်စိမရှိဘဲနဲ့မြင်နိုင်ဘူးပြောတယ်မြင်သိမှုတရားတွေမျက်စိအဝေးသင်ကြတယ်ဆိုတာဒါလည်းပေါ်လာပါတယ် အဲဒါကရုပ်ပေါ်တာရုပ်နှစ်ပါးမျက်စိရုပ်မျက်စိနဲ့အသင်းရုပ်ရုပ်နှစ်ပါးလည်းသင်ရှားသည်ငယ်ငယ်နဲ့ဒါပဲလားဆိုတော့မဟုတ်ဘူးမြင်သိမှုနဲ့ရှုသိမှုနာနဲ့အဲမြင်လိုက်မြင်လိုက်မြင်သိမှုကရှိရတာပေါ့မြင်သိမှုကမြင်မြင်တယ်ဆိုတော့မြင်သိမှုရှိတော့မြင်တယ်ပြောရတာပဲရှုသိမှုလည်းဝိပဿနာရှိတဲ့ပုဂ္ဂိုလ်ရှုရှိတာတည်းတစ်ခုမြင်သိတာကတခြားရှုရှိတာတခြားပဲ အဲမြင်သိမှုနဲ့ရှုသိမှုနာလည်းသင်ကြားပြီးယုံနာနှစ်ပါးသင်ကြားပုံကိုပြောတယ်အဲဒီယုံနာနှစ်ပါးသင်ကြားတွေ့ရတာဝိပဿနာဉာဏ်အားကောင်းတဲ့အခါကျရင်ဒါတွေ့ပါလေအားတွေ့တဲ့ဉာဏ်တွေ့ပါလေပုဂ္ဂိုလ်တွေကပါရမီထူးခြားတဲ့ပုဂ္ဂိုလ်တွေဆိုရင်ပို့ပြီးတော့ဒီနေ့ကြားတွေ့ပါတယ်ပါရမီမထူးခြားတဲ့ပုဂ္ဂိုလ်တော့တောင်းသိရုံပါပဲတောင်းသိရုံလည်းရပါတယ်သူက ပုဂ္ဂိုလ်တုံးနဲ့တူကတူတာမဟုတ်ဘူး။သာသာပြတစ်ထက်တုံးကစင်္သာရိပုတ္တရာနဲ့ရှင်မောကလနာတူတာမဟုတ်ဘူး။စင်္သာရိပုတ္တရာကအမှန်တရားသိရရှင်းပါလေ။ရှင်မောကလနာအဲ့ဒါတော့အသိမရှင်းဘူး။အဲစင်္သာရိပုတ္တရာရှင်မောကလနာနဲ့အောက်တန်းကျတဲ့ရဟန္တာတွေအများကြီးရှိတယ်အဲ့ဒါတွေရှင်မောကလနာလောက်တောင်မှသာသာရှင်ရပြီတာမဟုတ်ဘူး။ဉာဏ်နာမဖြစ်သေးတဲ့ပုဂ္ဂိုလ်တွေကတော့အထူးပြောကြအောင်လို့သူတို့လည်းသိသိဉာဏ်သိတာပါအကုန်လုံးမသိသေးပါဘူး အခုနေခါကာလဆိုတော့ဟိုကဟိုတုန်းကပုံကိုယ်တွေနဲ့အစဉ်တန်းနေအများကြီးခွာနေတာပဲအခုတော့သိသိညာပြီးမှပဲအကုန်လုံးသိနိုင်မယ်တော့မဟုတ်ဘူးမြင်ကိုင်းမှာမျက်စိနဲ့ဆင်းရုပ်ထင်ရှားသည်မြင်သိမှုနဲ့ရှုသိမှုနာလည်းထင်ရှားသည်ယုံနာလည်းပါထင်ရှားသည်ဆိုတာအဲဒါနားလည်အောင်လို့ရှုမှနေလင်းခဏမစဲဖြစ်ပြနေတာကိုလည်းသိနိုင်သည်အဲဒါထင်ရှားနေတော့ မြင်တိုင်းမြင်တိုင်းမြင်တယ်မြင်တယ်လို့ရှုမှတ်ရင်ဝိပဿနာညာအားကောင်းတဲ့အခါမှာအားမကောင်းရင်တော့လည်းပဲအဖြစ်ပြမသိပါဘူးသိခဲ့တဲ့လွယ်ဘူးသူကမြင်လာရတော့မြင်ရတာတွေဆင်းနေတယ်မြင်မြင်အမျက်တည်နေအောင်မြင်တာမြင်သိတာလည်းပဲအရင်မြင်လာနဲ့နောက်မြင်လာနဲ့ဟာအတူတူပဲအများအားမြင်အကြာကြီးမြင်နေတယ်ဒီလိုအောင်မြင်တယ်ဒါကဝိပဿနာညာအားနည်းတဲ့ပုဂ္ဂိုလ်တွေမှာအားကောင်းတဲ့ပုဂ္ဂိုလ်တွေကြတော့သိပါတယ်ဘုန်းကြီးတို့ရှင်ကြားပေးတဲ့ ပုဂ္ဂိုလ်တွေကအစဆုံးအထုတ်သွားတဲ့ဘုန်းကြီးရဲ့သဝံခွဲအကိုဖြစ်တဲ့ဒကာကြီးကနန်းကိုကြော်တာပဲသူကသူတခါလဲပထမစပြီး၃ရက်အထုတ်ပါသားက၃ရက်အတွင်းမှာကိုဥရပြညာရောက်တာပဲဘုန်းကြီးတို့စောစောကသူ့သွားမမြင်ရဘူးဥရနေမှာသွားမေးတော့ဥရပြညာရောက်တာပဲသူကသူပြောတာပါသူဒီလိုဖြစ်နေမယ်ဆိုစောစောကလည်းသူမသိပါဘူး ဒါမဲ့သူတို့မှအတွေ့ဟိုမှာပြောအယောင်လင်းနေပိဋိပတ်သရီတွေနဲ့ဖြည့်ပြီးတခါလဲအနထူးကြနာကောင်းတာတွေပြောတာကိုအားရစရာနာကောင်းတယ်အဲဒါသူရကနေပြီးတော့ပြည့်ပြန်ရောက်တာနောက်လည်းပဲဘုညက်တိုးတက်အောင်ဒီမှာကသူမပြောပါဘူးမှတ်တယ်မှနေတိုင်းတာမှတ်နေလို့သူပြောခဲ့ပါတယ်ဒါကြောင့်လဲဆိုလို့ချင်းသူတို့ကစအထုတဲ့ပုဂ္ဂိုလ်သူတို့က ဒီရှေ့ကိုတက်သွားလို့ရှိရင်အခုလောလောဆယ်ဖြစ်နေဥရိယဗျာညာထူးခြားတဲ့အချိန်တွေကပျောက်သွားမှာဒါကြောင့်ဘုရားမပြောပါဘူးဒီတိုင်းပဲရှုမှတ်နေတယ်ရှုမှတ်နေတယ်ဆိုဘုရားတိုင်တိုင်းလို့ရှုမှတ်ဥရိယဗျာညာနေမတက်ဘူးသလားတကယ်ရှုလို့ရှိရင်တော့ဥရိယဗျာညာရောက်ပြီးဆက်ရှုရင်ဒီရဲ့အတွင်းမှာလည်းသင်္ကန်းညာနဲ့ဗျာညာနဲ့ရောက်တတ်တယ်ကွာအခုတော့ဘုရားကလည်းရှုရဒုမတိုက်တွန်းတာနဲ့ ဝင်ရကြပြီပြန်ဝိရပြန်ညာကလည်းထွက်လာပါတယ်။နောက်ဆက်ပြီးအထုတဲ့အခါကျသူပင်မညာရောက်တယ်။အဲ့ဒီခါကျတော့သူ့မှာမြင်ရတာတွေကမြင်တိုင်းမြင်တိုင်းကြောက်နေတယ်သင်ကြားတွေ့ရတာကိုမရှိမမှဘိုင်းနဲ့ကိုတွေ့နေတာလေသူပြောတယ်။အာ तू ကအစတုန်းကဆိုရင်အဲ့ဒီလိုသိတာမဟုတ်ဘူး။ပထမတုန်းကဘုန်းကြီးသိခွန်မှာ ကမ္မထာကြီးပြတယ်ဆရာတော်တစ်ပါးရှိပါတယ်ဆရာတော်ကြီးသူကကျွန်တော်မတော်တော့ကြာပါဘူးဘုန်းကြီးတို့ဆရာတဲ့တောင်းမှသူကကြီးပါတယ်အဲဒီဆရာတော်ကြီးကသိက္ခာမလာပြီးနာကြတာသူပြောတဲ့အတိုင်းလိုက်နာပြီးအားထုတ်ကြတဲ့ပုဂ္ဂိုလ်တွေရှိပါတယ်အဲဒီပုဂ္ဂိုလ်တွေကနေပြီးတော့သူ့ကိုညွှန်ကြားတာလည်းသူလည်းအဲဒီပုဂ္ဂိုလ်တွေအတိုင်းပဲနှလုံးသွင်းသဘောကျအဲယုံနာလေး ဖြစ်ပြတယ်ဆိုတာခဏတိုင်းခဏတိုင်းဖြစ်ပြတယ်မဟုတ်ဘူးတချို့သာလည်းခဏတိုင်းခဏတိုင်းဖြစ်ပြတယ်တချို့ကတော့တော်ကြာမှတော်ကြာမှဖြစ်ပြတယ်သူဆက်ကြီးတယ်ဒီလိုဟောထားတာအခုဘုန်းကြီးပြောတဲ့နေတရားအထက်သူသင်္ကန်းညာရောက်တဲ့အခါကာလကျတော့သူအထူးမမှတ်ရပဲနဲ့ကိုမြင်တာတွေဟိုမြင်ပြီးမြင်မြင်လိုက်မြင်လိုက်မြင်လိုက်ကြောက်တယ်မြင်လိုက်ကြောက်တယ်ဒီသူတွေ့လာတာကိုအမှန်တရားမြန်တာတွေတွေ့လာတော့ ဥစိတ်တယ်ဘယ်နဲ့တော့ငါဥစ္စာဟုတ်မှာဟုတ်ပဲလားဒီကဆရာကြီးတွေပြောတယ်မြည်တယ်မဟုတ်ပါပဲလားဘာမှဖြစ်မှာမှားညာကုန်မလားလို့သူကအောင်းမင်းဘုန်းကြီးဖြစ်လာပြီးတော့ရှောက်တယ်အာကောင်းတယ်ကမှန်ပဲလို့ဒီလိုတွေ့ရမှာကဝိပဿနာဉာဏ်ရှင်းတဲ့ပုဂ္ဂိုလ်တွေ့တာလေရှင်းတာလို့ရှိရင်ဒီလောက်တွေ့ဘူးရတယ်သိမလွယ်ဘူးဝိပဿနာဉာဏ်ရှင်းတာထူးတဲ့ပုဂ္ဂိုလ်မှတွေ့တယ်ဉာဏ်ဉာဏ်ကဉာဏ်နဲ့အကြောင်းအဲ့ဒါလည်းခွန်ကြီးက

။ကောင်းငင်ကပြက်လက်ခါတွေကလက်ပြီးကြောက်လက်ပြီးကြောက်အဲ့ဒါလိုပဲ။အဲ့ဒါတော့လူတိုင်းလူတိုင်းသိကြရတယ်။ပြက်လက်ခါမြင်မှုတဲ့ပုဂ္ဂိုလ်တွေကလက်ပြီးချင်းချင်းကြောက်တာပဲ။နောက်တစ်ခါလက်ခါလည်းသိတယ်နောက်တစ်ခါလက်ခါလည်းသိတယ်။ကြာကြည့်ကြည့်နေတယ်ကြည့်လက်ပြီးကြောက်တာ။အဲ့ဒါနဲ့တူတယ်လို့ရှိကအာနိဒိသမဟောထားပါတယ်။မြင်တိုင်းမြင်တိုင်းမြင်သိတာရောမြင်ရတဲ့အရှင်းရောဟာအရှင်းချင်းချင်းပြောက်ပြောက်သွားတာ။ ဒုနာနာမသင်္ခါရတရားတွေဟာတဲ့သိချင်းပြောင်းနေတာပဲအဲ့ဒီလိုသိရမယ်အခုအနောက်နိုင်ငံကအနောက်နိုင်ငံကဒီသတ္တဘာဝနဲ့သူတို့နည်းနဲ့သူတို့စုံစမ်းပြီးတော့ပြောပြတာရှိတယ်ချိုလည်းကြောက်ကြမှာပါပဲကြောက်တွေပါတယ်ကျမှရှိပါရဲ့ရေးတာတော့အဲ ဒါမီးရောင်များဒါအားအသေးသေးလာတိုင်းလင်းတယ်ဒါလေးလာတိုင်းလင်းတယ်လားအသေးသေးတွေလာတာဘယ်လောက်ပြောင်းလဲတော့ဆိုလို့ချင်းတစ်စက္ကန့်အတွင်းဒီမိနစ်မဟုတ်ဘူးနော်တစ်စက္ကန့်တစ်စက္ကန့်အတွင်းမှာအချိန်ပေါင်း90ပြောင်းလဲရှိတယ်အဲဒါအဲဒီတော့ဒီအယောင်လင်းလေးတွေဟာအသေးဟောင်းပြောင်းလဲနေတာ တစ်စက္ကန့်အတွင်းသူတို့တွေ့တဲ့နေ့တိုင်းအကျင့်90ရှိတာအဲဒါလို့ပြီးဖို့တော့ခုနေခရင်ပါတယ်လို့သူတို့ဟိုကသူဓာတ်ဘာဝနီးနေတယ်သူတို့သုံးစားတယ်လို့သူတို့မှန်နိုင်ပြတာအနာထူးခြားတဲ့ဥစ္စာပါပဲဟင်းမဆရာတော်ကောင်းတာပါပဲသူတို့ကတော့ရိုးရိုးပြောတာပါဒါမှမဟုတ်တရားဝဲတရားထောက်ခံအနေဖြစ်ပါတယ်ယုံနာနေအနာမစဲဖြစ်ပြနေတယ်ဆိုတာအဲ့ဒါတွေကအနာကိုအထောက်ပံ့ရပါတယ်အနာကောင်းပါတယ်ဒါလည်းခွင့်ရခဏခဏဟောရတယ် လူရတချို့ကအများကြီးပြင်နေအောင်မေးတာကိုယ်ယုတ်တယ်လည်းအများကြီးပြင်သူများယုတ်တယ်လည်းအများကြီးပြင်အောင်မေးတာမဟုတ်ဘူးသူကခဏတစ်သက်ဖြစ်ပြနေတာခဏလျှက်ရုံလေးလက်ပြောက်လက်ပြောက်အဲ့ဒါလိုပဲဓာမီရုံလေးဟာလည်းပဲတစ်သက်ကအတင်းမှာအချိန်ပေါင်း90တောင်သူကတွေ့တာပြောပါတယ်ဒါလည်းသူကြီးနဲ့သူအဲ့ဒါလောက်တွေ့တာဒီလက်များရင်လည်းများမှာပေါ့သူကအဲ့ဒါလိုပဲခုမြင်တိုင်းမြင်တိုင်းဟာမြင်ပြီးပြောက်မြင်ပြီးပြောက်အခုဒီမှာတွေ့တဲ့ ယုံနာနှမျိုးပေါ့လေမြင်ကိုက်မှာမျက်စိနဲ့အသင်းယုံသင်ကြားပြီးမျက်စိယုံနဲ့သင်ရဲ့ယုံနှစ်ခုမြင်သိမှုနဲ့ရှုသိမှုနာလည်းသင်ကြားပြီးနာနှစ်ခုမြင်သိမှုနဲ့ရှုသိမှုနာသင်ကြားတော့အဲ့ဒါတွေကပေါ်ပြီးကြောက်နေလာတယ်အဲ့ဒါတွေရှုမှတ်နေလင်းမြင်တယ်မြင်တယ်ရှုမှတ်နေလို့ရှိရင်ဒီနေ့ဟာတွေရှုမှတ်နေရင်နဲ့သမာဓိညာအားကောင်းတဲ့အခါကျမှရှုမှတ်ပဲနဲ့ကိုယ်အပြီးရအဲ့ဒီလိုသိတာဆုံးက အဲဘုန်းကြီးမြင်ကြားတယ်အာထုတ်တဲ့ဘုန်းကြီးရဲ့အကိုဝန်းကွဲစကားကြီးတယောက်ကပြောတာသူရှုမှတ်လို့သိတာကိုမဟုတ်ဘူးသူမြင်ရုံနဲ့ကိုအလိုလိုလျှောက်ပြီးတော့သိနေတာသူကမြင်တာနဲ့ဟိုအားလည်းပြောက်တယ်တရားလည်းပြောက်တယ်ပြုတ်ကုန်သွားတယ်ပြီးတော့သူကဒီများမှားနေသလားလို့ဆိုအောင်းမယ်လို့မှားဘူးလို့ကအမှန်ပဲဒီလိုသိရမှာလို့ကအမှန်သူဆရာသိတာလို့သူပြောရတယ်အဲဒီပုဂ္ဂိုလ်လည်းဒီလိုတွေ့ဒီလိုသိတာတွေရှိပါတယ် ရှုမှတ်နေရင်ခန္ဓာမစဲဖြစ်ပြနေတာကိုလည်းသိနိုင်တယ်ရှုမှတ်နေလို့ရှိရင်သမာဓိညာအားကောင်းတဲ့ခါကျတော့အစတော့ပဲသိအောင်မလဲမသိသေးဘူးသမာဓိအားကောင်းမှသမာဟိတောယထာဝုတံပဇာနာတိသမာဟိတောစိတ်ကြည်ကြည်သောပုဂ္ဂိုလ်သည်သာဝတ္တဟုတ်တိုင်းမှန်စွာဇာနာတိသိပြီစိတ်ကြည်ကြည်လို့ရှိရင်တမာရီစိတ်ကြည်ရောတမာရီအားကောင်းလို့ရှိရင်တမာရီအားကောင်းတော့ပညာဖြစ်တယ် အဲဒါလေးတော့ဘုရားခဏခဏပြောရတယ်။ဘာလို့လဲဆိုလို့ရှိရင်သူကသာဝေကျမ်းကနေနဲ့ရိုးဖာပြီးတော့ပြောတာနဲ့အဲအဲဒါလေးဆင်ရင်းတာနဲ့အပြည့်အပညာပြီးသွားပြီလို့ပြောအောင်မေးတယ်။အဲလိုယုံကြည်တဲ့ပုဂ္ဂိုလ်တွေရှိတယ်ဒီလိုမဟုတ်ပါဘူး။သမာဓိဖြစ်ပြီးမှညာဖြစ်တာသမာဓိမရှိသေးပဲနဲ့ဒီလိုကြက်မှဆင်ញင်ယုံနဲ့ကတော့ညာမဖြစ်ပါဘူး။သမာဓိဖြစ်မှညာဖြစ်တာ။ဟိုမှာအခုဝိပဿနာရှိတဲ့ပုဂ္ဂိုလ်ကြီးအနန္တရှားပါတယ်။ သဗ္ဗိစုဝါဒပုဂ္ဂိုလ်တွေကယုံနဲ့နာကိုခွဲကြမြင်နေသည်။သမာဓိအားကောင်းလာပြီဆိုတော့မတိုင်းမတိုင်းဟာယုံနဲ့နာနေပေါ်လာတယ်။ဘယ်ကစပေါ်ရတော့ဆိုကိုယုံနဲ့အတိအဲ့ဒါကစပေါ်ရတယ်။ဥပမာဈဉာသွားတယ်ဆိုလမ်းလျှောက်တယ်ဆိုတော့ကိစ္စတော်ဝါသွားသည်ရှိတော်လဲကိစ္စမိတွေသွားသည်ဟူ၍ပဇာနာတွေသိပြီးသွားရင်သွားတယ်သွားတယ်လို့ရှိရတော့အဲ့ဒါသွားစားကသွားဆုံးတရားကျော်ခဲကတောင်းနှင်းလှုပ်ရှားတဲ့ယုတ်တွေ ဝါယောဓယုတ်တွေပဲအဲ့ဒါတွေကစေတလမ်းမှာတစ်ခါစေတလမ်းမှာတစ်ခါပဲညာလမ်းကလည်းပဲညာလမ်းဆုံးသွားရင်မရှိတော့ဘူးတောင်းရင်းထုတ်ကြတယ်မရှိတော့ဘူးဘယ်ဘက်ကလမ်းတွေကဘယ်ဘက်ကထုတ်ကြတာလဲအဲ့ဒါလည်းပဲဘယ်ဘက်ကလမ်းပြီးဆုံးသွားရင်မရှိပြန်အဲညာလမ်းကုန်းမှာညာဘက်ကတောင်းရင်းထုတ်ကြတယ်ဝါယောဓထင်ရှားတယ်ဘယ်ဘက်ကလမ်းတွေကဘယ်ဘက်ကထင်ရှားတယ်အဲအစအစပိုင်းမှာတော့လမ်းတစ်ခါလောက်ပဲ သမာဓိအားကောင်းလာတဲ့ခါကျတော့နှစ်ပိုင်းသုံးပိုင်းအဲကျော်ယူတိုင်းယူတိုင်းလို့ပြပါတယ်သမာဓိထူအားကောင်းတဲ့ခါကျသုံးပိုင်းမကမဲနဲ့၄ပိုင်း၅ပိုင်းစသည်အရွေးအကြောက်တွေအများကြီးပဲဟောင်းနေပိန်နေမှတဲ့ခါလဲဒီတိုင်းပဲဟောင်းစားကဖောင်းဆုံးအစတော့ဒီပိုင်းနဲ့ပဲဖောင်းတာလေးဟာဖောင်းနေဆိုဆုံးတာပိန်နေဆိုတော့မရှိတော့ပိန်နေဆက်ကပိန်တာလေးပေါ်လာပြီဒါလည်းဆုံးတော့ပြန်ဖောင်းနေဆိုမရှိကြအောင်အဲဒါသူ့ခိုင်းတဲ့သူ့ အဲတပိုင်းတပိုင်းဖြစ်ပြနေတာဒီလိုသင်ရှားသမာဓိနဲ့အားကောင်းတဲ့အခါကျတော့တပိုင်းမဟုတ်ဘူးဒီတိုင်းမှတိုင်းရတဲ့ခါလဲဖြစ်ပြသွားတာတွေအများကြီးပဲဖောင်းတာတွေလည်းနှစ်ပိုင်းသုံးပိုင်းစကြည့်တဲ့ခါလဲအပြတ်ပြက်ကလေးတွေနဲ့လူသင်ရှားတယ်သမာဓိနဲ့အားကောင်းတာလို့အဲသမာဓိနဲ့အားကောင်းမှုရည်ကြီးပါတယ်အဲဒီသမာဓိညာအားကောင်းတဲ့အခါကျတော့ကျွမ်းမှနေလို့ရှိရင် ရှုမှတ်နေခြင်းခန္ဓာမစဲဖြစ်ပြနေတာကိုလည်းသိနိုင်သည်ဒါကမြင်လာတာမဟုတ်ဘူးကြားတာရောနားတာရောစသီးတာဘာမှဆိုပေါ့လေရှုမှတ်နေမယ်ခန္ဓာမစဲဖြစ်ပြနေတာကိုသိနိုင်သည်တဲ့ဒါတွေအကုန်လုံးဆိုင်ပါတယ်အဲဒါတွေလည်းဆိုရမယ်ရှုမှတ်နေခြင်းခဏမစဲဖြစ်ပြနေတာကိုလည်းသိနိုင်သည် ကျုမနေလံသနမစဲဖြစ်ပြနေတာကိုလည်းသိနိုင်သည်ကျုမနေလံသနမစဲဖြစ်ပြနေတာကိုလည်းသိနိုင်သည် တိုင်းကြားတိုင်းပေါ်လာသမျှတွေအကုန်လုံးပဲသူအချင်းတော့ကြားတာကပို့ပြီးတော့သင်ကြားတယ်ကြားတာကတော့အတန်လေးတွေကသူကကြားပြီးကြောက်တာသင်ကြားတာပဲဘုန်းကြီးကပြောတဲ့စကားလုံးလေးတွေတစ်လုံးချင်းတစ်လုံးချင်းပဲတစ်လုံးဆုံးသွားရင်နောက်တစ်လုံးကအပြည့်နောက်တစ်လုံးကအပြည့်ကြီးတယ်ပဲအရင်ကအတန်နေမဟုတ်ဘူးကြားတာလည်းကြားပြီးတာကလည်းပဲနောက်တစ်ခါကြားပြီးတာအပြည့်နောက်တစ်ခါကြားပြီးတာအပြည့်ကြီးတယ်အရင်အရင်ပြီးပြီးသားရဲ့ထားပြီးပြီးတာမဟုတ်ဘူးသူကအဲ့ဒါ ဘယ်ခါမှဆိုဖြစ်ပြီးပြည့်နေတာလေတဲ့ရှုမှတ်နေလို့ရှိရင်ခဏမစဲဖြစ်နေတာကိုလည်းသိနိုင်သမာဓိအားကောင်းမှပြီးတာစတော့ယုံနာပိုင်းခြားပြီးနောက်ကျောင်းတဲ့ကျိုးလေးဆက်ဆက်ရှုဖို့ပြီးနောက်တော့ခဏမစဲဖြစ်နေတာအကျမ်းမြင်ပြီးတယ်အဓိကကာလမှာအကျမ်းမြင်ပြီးတော့သမတနာညာသာဖြစ်တယ်အာတို့ရှိရမရှိလို့ပဲဒီလိုဖြစ်ပြနေတာလေအနေစာမမြဲပါလေပဲမမြဲလို့ရှိရင်ချမ်းသာမဟုတ်ဘူးဆင်းရဲတွေပဲပုဂ္ဂိုလ်တ attva မဟုတ်ဘူးသက်ရှင်တာမဟုတ်ဘူးသူဟာသူ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

အဲဒီဝိပဿနာညာဖြစ်ပုံတွေကြည့်ရမလားဟိုပေါ်ပြပြီးဟောရပါတယ်ဟိုအခုလိုတရားဟောတဲ့ခါတော့အသေးစိတ်ကိုရှောက်ဟောတော့ဖြစ်မှုတော်ရုံပဲအကြမ်းမြင်မယ်ပြောရတယ်အဲဒီတော့မြင်ငိုင်းမှာမျက်စိနဲ့ဆင်းရုပ်ထင်ရှားသည်မြင်သိမှုနဲ့အဲမြင်သိမှုနဲ့ရှုသိမှုနာလည်းထင်ရှားသည်အဲဒါယုံနာနှစ်ပါးမြင်ငိုင်းမှာထင်ရှားဘူးငါပထမအစ ဝိပဿနာဉာဏ်ဆိုတာဘယ်အရှိဖြစ်သနည်းဆိုတဲ့မေးခွန်းယုံနာနဲ့ပြာပေါ်စဲမှာပေါ်ကိုက်မှာလည်းဆိုလိုရပါတယ်ယုံနာနဲ့ပြာပေါ်စဲမှာမှန်စွာရှိရတာမှန်စွာသိရတာမှန်စွာမှန်စွာရှိရတာမှန်စွာရှိမှကောင်းတယ်သိဆိုလို့ရှိရင်တော့ရှိပြီးမှသိရမှန်စွာရှိရဖြစ်တယ်မှန်စွာရှိဖြစ်ပါသည် အဝိပဿနာဉာဏ်ဆိုတာယုံနာနဲ့ကြာပေါ်စေမှာမြင်စေကြားစေစသည်ပေါ်ပေါ်စေပေါ်စေမှာမှန်စွာရှိရမှာမြင်မြင်နဲ့ကြားကြားတဲ့သူတကယ်ဖြစ်ဖြစ်တဲ့အတိုင်းရှိရမှာောင်းတယ်ပိန်တယ်ညာသားနဲ့ဗေဒနဲ့ကြွတယ်နှမ်းနဲ့ချတယ်ညောင်းတယ်ပူတယ်နားတယ်စိတ်ကူးရဲ့စဉ်းစားတဲ့ကြံစီတဲ့သူပေါ်တဲ့အတိုင်းအဲ့ဒါလေးတွေကိုရှုမှအဲ့ဒီတော့မှသူကမတိုင်းမတိုင်းဟာ ယုံနဲ့နာခွဲခြားပြီးတဲ့ဘယ်လိုသိရောမြင်ခိုင်းမှာမျက်စိနဲ့ဆင်းရုပ်ကလက်ထင်ရှားတယ်သူကတရားပဲအဲဆင်းရုပ်ကတရားကျုပ်သိတဲ့အဲမြင်သိတဲ့နာကတရားကျုပ်သိမှုကတရားကျုပ်သိမှုတရားမျက်စိကတရားမျက်စိနဲ့ဆင်းရုပ်ကတရားမြင်သိမှုနဲ့ကျုပ်သိမှုကတရားယုံနာနာနှစ်ပါးများပဲဆိုဒီလိုလဲသင်ကြားသိရတယ် မာဓိထိုးတဲ့အားကောင်းလာတဲ့ခါကျခဏမစဲပေါ်ပြီးပြပေါ်ပြီးပြဒါပြီးတော့ပဲအနေစဒုက္ခအနတ္တအဲ့ဒါတွေလည်းသိရတယ်ဒါကိုကျွမနေလင်ခဏမစဲဖြစ်ပြနေတာကိုလည်းသိနိုင်ပြီခဏဆိုပြီးတော့ဒါမြင်စဲမှာကျွမလို့တမာရိညာဖြစ်ပုံအဖြစ်ပြပြီးပုံအဲ့ဒါကိုတရားလုံးတော်ဥပဒနာရှိတဲ့ခါကလာတစ္ဆသဥပဒနာခန္ဓာသူ၅ပါးသောဥပဒနာခန္ဓာနဲ့ဥရိယဗျာနုပါတိဖြစ်ပြကိုရှုလေဝိရသည် နေခဲ့ပြီတရားပြဝိပဿနာရှိတာဥပါဒာနဲ့ခန္ဓာဆိုအဲဒီမြင်မှုကြားမှုစသည်တွေပဲမြင်သေးမှာမြင်ပြီးရမြင်ပြီးတာနဲ့မြင်ရတဲ့အခြင်းရုပ်မျက်စိရုပ်ပြီးတော့ရှုပြီးအဲ့ဒါတွေပေါ့အဲ့ဒါတွေကယုံနာနာနှစ်ပါးတွေ အဲဒီယုံနာနှစ်ပါးတွေဖြစ်ပြီးကြောက်တာပေါ့သမာဓိညာအကောင်းနဲ့တွေ့တာလဲဒါဥပ္ပယပြအနုပါဒဖြစ်ပြကိုရှုပြီးနေတယ်ဉာဏ်ကြတဲ့ပေါ်တိုင်းပေါ်တိုင်းနဲ့ဖြစ်ပြရှုနေဘလောက်ကြာလဲနောက်စရာပြောမကြခင်အတွင်းမှာပဲရာထမဲ့ဖို့ရောက်ပြီးဝိမု ക്തി လွတ်မြောက်သွားရာထဖို့ရောက်ပြီးတရားဖြစ်ရောက်တယ်ဆိုတာအဲလိုဟောထားပါတယ်သူတို့လေးပါပဲအဲဒါရှုမှတ်နေရင်ခဏ20ဖြစ်ပြနေတာကိုလည်းသိနိုင်တယ်အဲလိုသိအောင်လို့ခုလူစီစီသိကြမှကြတာ ချို့လူတွေမှားလို့ဆိုတော့ကြားတဲ့ပုဂ္ဂိုလ်တွေတော့ဒီတိုင်းဘုန်းကြီးကပြောနေတဲ့အတိုင်းရှိတိုင်းရှိတိုင်းသိနေတာလေရှိပါလိမ့်မယ်သိရမှာမသိလို့မဖြစ်ဘူးဆိုတာအဲမြင်ခိုင်းမှလို့ပဲကြားခိုင်းနားခိုင်းစားသိခိုင်းတွေ့ထိခိုင်းတယ်လည်းပဲအဲဒီလိုပဲယုံနေတာနှစ်ပိုင်းနှစ်ပိုင်းကြီးတယ်ပဲဒီကမြင်ခိုင်းမှတော့မျက်စိနဲ့ဆင်းရုပ်လိုပဲကြားခိုင်းမှတော့နားနဲ့အတန်ရုပ် အဲသဘောပေါက်တော့ပါတယ်ဟိုကမြင်လိုက်ကမျက်စိကိုမျက်စိမြင်ပြီးတော့မြင်လို့မျက်စိနဲ့မြင်ရတာကရှင်းကိုအဲလိုပဲကြားတဲ့ခါကျတော့နားမှာပြီးပြီးတော့ကြားတာကိုကြားတာကအသံပဲမျက်စိနဲ့ရှင်းလို့ပဲနားနဲ့အသံပဲသူကနားနဲ့အသံတွေလည်းရှင်းကြားတယ်ကြားတယ်ကြားတယ်ကြားတယ်ကြားတယ်ဆိုကြားတဲ့အသံတွေရှင်းကြတာပေါ့ကြားသိမှုဤတရားဖြစ်တဲ့ နာဒီကနေပြီးကြားတာပဲသူကသင်ကြားတယ်ချို့ယောဂီတွေခွန်ကြီးညီတဲ့အထုတဲ့ပုဂ္ဂိုလ်တွေကသူတို့ကိုယ်တိုင်တွေ့တာပြောတယ်အာဝဇ္ဇတော်ကောင်းတဲ့ဘုရားပုဂ္ဂိုလ်တွေတစ်ခါတည်းသူတို့ညာဘက်ကကြားတယ်တစ်ခါတည်းဘယ်ဘက်ကကြားတယ်ညာဘက်ကဘယ်ဘက်ကသူခွဲကြပြီးတော့ပြီးတယ်တော်တော်တော်တဲ့သူတွေဆိုတော့ကိုရှင်းတာလို့ဆိုကြားတယ်ကြားတယ်ညာဘက်ကကြားလိုက်ဘယ်ဘက်ကကြားလိုက်ဘယ်ဘက်ကကြားလိုက်ဘယ်ဘက်ကကြားလိုက်ဒီမှာ အဲ့ဒါလေးလည်းသူကွဲကြပြီပြီကောင်းတာဘောလို့သာသိရမယ်ဆိုတာပဲလို့ကြားခိုင်မာနားနဲ့အတန်ရုပ်နားနဲ့အတန်ရုပ်သင်ကြားပြီးခွန်းကမြင်ခိုင်မာမျက်စိနဲ့ဆင်းရုပ်သင်ကြားပြီးလို့ပဲကြားခိုင်မာနားနဲ့အတန်ရုပ်သင်ကြားပြီးပြီးတော့မြင်သိမှုနဲ့ကျုပ်သိမှုနာလည်းသင်ကြားပြီးဆိုတော့ဒီမှာတော့ကြားသိမှုနဲ့ကျုပ်သိမှုကလည်းကျုပ်သိမှုကြီးတဲ့ပါလားဒါမပြောင်းပါဘူးကြားသိမှုမြင်လိုက်တော့မြင်သိမှု ကြားလိုက်တော့ကြားသိမှုနားလိုက်တော့နားသိမှုစသည်ဖြင့်ဒါကတော့ကြောင်းလဲရှိတယ်ရှုသိတာကတော့ရှုတိုင်းရှုတိုင်းရှုသိမှုကြီးတယ်ပါပဲအဲ့ဒါလေးလည်းပဲဆွေရမယ်သဘောပေါက်ဒါကျွဲပါလေကြားလိုက်မှာနားနဲ့တန်ရုပ်ထင်ရှားသည် ရှားတိုင်းမှာနာနဲ့သာယုတ်ထင်ရှားသည်ရှားသိမှုနဲ့သုသိမှုနာလည်းထင်ရှားသည်ရှားသိမှုနဲ့သုသိမှုနာလည်းထင်ရှားသည်ရှားတိုင်းမှာ နဲ့အတန်ရုပ်ရှင်ရှားသည်ရှားသည်မှုနဲ့ရှုသည်မှုနံလည်းရှင်ရှားသည်ရှားလိုက်မှာနားနဲ့အတန်ရုပ်ရှင်ရှားသည်ရှားသည်မှုနဲ့ရှုသည်မှုနံလည်းရှင်ရှားသည်ဆူသောမှာ သူသိမှုနဲ့တရားတွေသူသိမှု ကမြင်သိမှုနဲ့မြင်သိတဲ့ခါတော့ထင်ပုံနဲ့မျက်စိနဲ့အခြင်းရုပ်နှစ်ခုလိုပဲကြားလိုက်ကြတော့နားနဲ့အသံရုပ်ဒါလည်းနှစ်ခုပေါ့နောက်ပိုင်းကမြင်သိမှုနဲ့ရှုသိမှုနာဆိုတော့ကြားသိမှုနဲ့ရှုသိမှုကတော့မပြောင်းလဲပါဘူးရှုသိမှုနာဒီတိုင်းပါပဲအဲမြင်ကြိုက်တုန်းကလည်းရှုသိမှုနာဆိုသလိုပဲကြားကြိုက်ကြတော့လည်းရှုသိမှုနာ မြင်သိမှုနဲ့ရှုသိမှုနာလည်းသင်ရှားသည်ရှိရလိုပါပဲကြာကြားသိမှုနဲ့ရှုသိကြားသိမှုနဲ့ရှုသိမှုနာလည်းသင်ရှားသည်အဲရုပ်နာမှာသင်ရှားဘူးအဲ့ဒါကတော့ပို့ပြီးတော့ရှင်းပါလေကြားတိုင်းကြားတိုင်းဟာကြားတဲ့အပန်တွေဟာလည်းအတိတ်တွေကြားသိမှုတွေလည်းအတိတ်တွေကြားသိမှုဤတရားဖြစ်တဲ့နာယုတ်ကလည်းပဲသူ့တရားမြင်ရသူ့ရဲ့အပြည့်လိုပဲသွားမှာပေါ့ဒါကတော့အသေးဟောင်းဒီတိုင်းစဉ်းစားလို့တော့မပေါ်ဘူး ရှုသိမှုတွေကတော့ရှုသိရင်ရှုသိတာသိသိပဲဒါကတော့ကြားတယ်ဆိုရင်တစ်ခါရှုလိုက်အခုပဲနောက်တစ်ခါကြားတယ်ဆိုရင်ရှုလိုက်အခုပဲသိသိကြီးတယ်ပဲအဲဒီလိုသင်ကြားတယ်တဲ့အဲဒီလိုသင်ကြားတော့အဖြစ်ပြတယ်သိပြီးအနိစ္စဒုက္ခအနတ္တသိတာပေါ့ရှင်းကအတိုင်းပါပဲနာနာနာအရသာစားကြည့်တာကိုယ်ကတွေးကြည့်တာစိတ်ကူးစဉ်းစားကြနေတာဒီ၄ခုပဲကြံပါတော့၆ခုပဲရှိတာအကုန်လုံးပဲမြင်ခဲ့ကြားခဲ့လို့ နံခိုက်ပေါ့နံသိခိုက်ရှင်ပိုကောင်းပါလေနံခိုက်နံသိခိုက်ဒီလေးထည့်ဦးမလားမြင်လာကြတာတော့သိမထည့်လို့ဟဲ့လို့ပေါ်တယ်လို့နာလာကြတော့နံသိခိုက်ဆိုမှဘိုးပေါ်နံသိခိုက်မှာတော့နံသိခိုက်မှာတော့နာလာကနှာခေါင်းကနာလာကိုနှာခေါင်းနဲ့နာဆိုမျက်စိနဲ့နားနဲ့ဆိုတော့နှာခေါင်းနဲ့ဒါတော့နံသိအဲ အတန်ရုပ်ဝအတန်ဘောဟုတ်ဒါဒီဟိုတင်းအတန်ဟုတ်ဘူးအနအနရုပ်အဲနှာခေါင်းနဲ့အနရုပ်နှာခေါင်းရုပ်နဲ့အနရုပ်နှာခေါင်းအကြည့်လို့ခေါ်ပါတယ်အာနာပဒါကလည်းနှာခေါင်းကြည့်ရုပ်နှာခေါင်းနဲ့အနရုပ်လည်းထင်အနရုပ်ထင်ကြပြီနှာခေါင်းနဲ့အနရုပ်ထင်ကြပြီဆိုပြီးတော့ဟိုမှာမြင်သိမှုကြားသိမှုလိုပဲကြတော့နာသိမှုနဲ့ ရှုသိမှုကတော့ဒီတိုင်းပါပဲနာသိမှုနဲ့ရှုသိမှုနဲ့ချင်းကြားပြီးရိုက်ဆိုရုံပါပဲဒါတော့ဆိုတော့ပြနိုင်ပါလေသိမခက်ပါဘူးဆိုရရမယ်နာသိကြိုက်မှာနှာခေါင်းနဲ့အဲအတန်ရုပ်ထင်ရှားပြီအတန်ရုပ်ထင်ရှားပြီအတန်အတန်နာနှာခေါင်းနှာခေါင်းနဲ့အတန်နာနေအတန်ရှား နံသိကြိုက်မှာနှထောင်းနဲ့အတန်ရုပ်ရှင်ရှားသည်နံသိကြိုက်မှာနှထောင်းနဲ့အတန်ရုပ်ရှင်ရှားသည်နာတိမှုနှင့်သာသနာ့ရုပ်ရှင်သာသနာ့ နာသိမှုနဲ့သုသိမှုနာလည်းထင်ရှားသည်နာသိမှုနဲ့သုသိမှုနာလည်းထင်ရှားသည်သိမှုနဲ့သုသိမှုနာလည်းထင်ရှားသည်သိမှုနဲ့ နတ်နာတိုင်းမှာဆိုရင်အဲဟိုနံသိမှုကြီးရာဖြစ်တဲ့နှခေါင်းရုပ်နှခေါင်းရုပ်နဲ့နှခေါင်းနဲ့ပေါ့နှခေါင်းနဲ့ပြီးတော့ဟိုဒီကအဆင်းတို့အတန်တို့လိုပဲအနံ့ရုပ်နှခေါင်းနဲ့အနံ့ရုပ်ထင်ရှားတယ်အဲဒီမှာမြင်သိကြားသိတာတော့ဟိုကြနာသိတာနာသိမှုနဲ့ရှုသိမှုနာလည်းထင်ရှားတယ် ဒါပထမတစ်ပိုက်ကိုသိချာနားလည်ပြီးနောက်ပါပြီးတော့ကိုယ့်အကိုမှတ်သားထားလို့ရပါတယ်အဲ့ဒါလေးလည်းပဲသမာဓိညာအကောင်အကောင်တော့ဖြစ်ဖြစ်ဒီသင်ကြားတာပဲနာနာလည်းနာလည်းကြောက်လည်းနာလည်းကြောက်လည်းလို့သင်ကြားတယ်နာသိပြီးတော့စားသိတာရောက်လာစားသိကြမှလည်းပဲစားသိမှုဤတရားကလျာရုပ်ကိုလျာရုပ်ခေါ် သကုသောတာဒါနာသိပွားတယ်ဒီမှာပတာရတရားကြီးယုတ်ဒီမှာနေရာပတာရကကြီးတယ်လည်းပဲတရားကြီးတရားကြီးယုတ်ဆရာကောင်းကိုမှီပြီးတကလားအရာကကြည့်တာကိုအမင်းဟင်းစကြည့်ကိုစားတတ်တဲ့ခါကလားဘာမှမလို့ပေါ့လေစားတဲ့ခါကလားမှာကျူတာချင်းတာငါတာစတာကောင်းတာကိုယ်သာစကြည့်ရတာဒီအမျိုးမျိုးပေါ့သူအဲစားပြီးတဲ့အခါမှာ ဆရာယုံနဲ့သာပြီးတော့သိရတာကသူကရတာယုံလျာလျာနဲ့ရတော့လျာနဲ့ပဲယုံထင်တယ်သူကလောင်သားပါလျာနဲ့ရတာယုံလဲရတာယုံထင်ရှားသည်လျာနဲ့ရတာယုံထင်ရှားသည်ဒါပထမပိုက်နောက်တစ်ပိုက်ကဆက်ပြီးတော့မြင်သိမှုကြားသိမှုလိုပဲဒီက သာသိမှုအရာသာသာသိကြဆိုသာသိမှုသာသိအရာသာသိမှုပါပဲသာသိမှုနဲ့ရှုသိမှုနာလည်းထင်ရှားပြီအဲဒါဆိုရမယ်အဲသာသိကြမှာလျာနဲ့အဲအရာသာရုပ်လည်းအရာသာရုပ်ထင်ရှားပြီသာသိကြမှာလျာနဲ့အရာသာရုပ်ထင်ရှားပြီ သာသီကိုက်မှာတရားနဲ့ရတာရုပ်ဆိုကြသည်နန္တရားကရုပ်ထင်ကြတာနန္တရားကတော့ သာသိမှုနဲ့ကွာမြင်သိသာသိမှုနဲ့ရှုသိမှုလည်းဖြင့်ရှုသိမှုနာလည်းဖြင့်ကြားပြီသာသိမှုနဲ့ရှုသိမှုနာလည်းဖြင့်ကြားပြီသာသိမှုနဲ့ရှုသိမှုနာလည်း တစ်ပိုက်ကလေးထည့်တာကတော့ဝယ်ပါရဲ့သူကဆိုလို့အာသိမှုနဲ့ရှုသိမှုကရှိရတိုင်းပဲဒီညအဲပြီးတော့ထိတိကရောက်သွားတယ်ဟိုကထိတိကကြီးထိတိလာကြီးကတော့အနကျေပြန့်တယ်မြင်သိတာကမျက်စိနှစ်ခုဒါပဲကြောပဲတာဘယ်လိုလဲမမြင်နိုင်သိပညာဘယ်များမှမြင်ဘူးကြားသိတာလည်းနားနှစ်ခုကလည်းကြားသိပညာဘယ်မှမကြားသိနိုင်ဘူး နာနံပြီးတာလည်းနှာခေါင်းနှစ်ခုကသာနာနိုင်တယ်ပြည့်နေရမနာနိုင်ဘူးတရားစားပြီးတော့လည်းတရားကသာအဲစားပြီးတဲ့ကြားတာပြီးမှုတွေပေါ်နိုင်တယ်ပြည့်နေရမပေါ်နိုင်ဘူးသူကပြင်းပါတယ်ကြည့်ပြီးတာကတော့ကျဲတယ်ကြည့်ပြီးတာကတော့ဒီကိုယ်လုံးမှာအသာသွေးကောင်းတဲ့နေရာတွေဘယ်ညာမဆိုကြည့်ပြီးနေတာပဲကြည့်ပြီးနေတာပဲကောင်းကောင်းဆိုရင်ဖြင့်မြင်သိတာကြားသိတာတွေနဲ့ကြောပြီးတော့လည်းအဲ့ဒီမှာ မျက်စိတွေကလည်းထိထိရှိတာပဲမျက်စိတွေနားလည်းကျင်လည်းကြက်ခဲပါတယ်လို့ရှိတာနာနားတွေကလည်းရှိတာပဲနှာခေါင်းတွေကလည်းရှိတာလျှာတွေကလည်းရှိတာဒီပြင်းနေလဲမဇာတဲ့ပဲလျှောက်ပြီးနေရာကရှိတာဟောသူကအပြင်ကလည်းရှိတာပဲအဲခေါင်းမှာဆိုရင်ဖြင့်ခေါင်းပေါ်ကဖြစ်စေနောက်နောက်ဘက်ကဖြစ်စေနားဘက်ကဖြစ်စေဘယ်ကဖြစ်စေပေါ်သူစားတယ်အဲသားအသားကြီး သင်ကျယ်ကောင်းနေလို့ရှိရင်အဲ့ဒီနေရာတွေကအတွေ့အထိအကောင်းဆိုးတွေပေါ့အကောင်းလည်းရှိပါဆိုးလည်းရှိပါအကောင်းကြီးတယ်မဟုတ်ပါဘူးမျိုးမျိုးတွေ့တာပေါ့လေကျန်တဲ့အတွေ့အထိနဲ့တွေ့တယ်နူးညံ့တဲ့အတွေ့အထိနဲ့တွေ့တယ်အခုလို့ဓာတိဥဒ္ဓဝေလိုက်အပူအေးတွေနဲ့တွေ့တာတွေလည်းရှိတာပဲအပူအေးတွေနဲ့လည်းဟိုနာတွေဒီနာတွေပူတယ်အေးတယ်ပူတယ်အိုက်တယ်အေးတယ်ဒီပါဒီအကုန်လုံးအတွေ့အထိကနေပြီးဖြစ်တာတယ် ကိုယ်ကိုယ်မှလည်းဒီကိုယ်လုံးကနေပြီးလက်ရောအဲကြောရော ဝမ်းမိတ်တွေကရောရှိပဲကရောအကုန်လုံးမှာကိုယ်ဒီကိုယ်လုံးမြင်ရတာကသူကလည်းအကျိုးရှိတယ်ထိုက်ကြတယ်ရှိတာပဲဒီတော့တွေကလည်းရှိတာပဲအဲမနာကျေပြမှာလည်းဒါကတော့ရှိပြီတာသိကျေကြတယ်သစ္စာပြဟောတာလေကိုယ်မူရာတွေရှုမှတ်တယ်ဆိုတာရှိပြီတာတွေမှတ်နေတာပဲကိစ္စတော်ဝါသွားပြီးရှိတော့လေကိစ္စမီနီသွားပြီးရှိတယ်သာနာတိတိစသည်ဟောတာလေ ကိုမူရတွေဖြစ်တိုင်းသွားတာယထာထိုင်တာသွားတာယထာထိုင်တာလဲလျောင်းတာလေးခုဒါရဲ့ဟောတာဒီပြင်လည်းကိုမူရတွေဒီတိုင်းဒီတိုင်းနဲ့ဘုန်းကြီးတို့ညွှန်ကြားနေတဲ့အတိုင်းခေါင်းသာပင်လာတွေလည်းပဲတဲကနေပြီးအဲထိထိပြီးနေတာတွေပဲသွေးထိတွေပဲညာကြီးပါပဲဒီလိုအဲ့ဒါတွေကကျေပြမှာလေအဲ့ဒီထိပြီးကြိုင်မှာလည်းပဲ ဘာတွေထင်ရှားတော့ဖြစ်သိမှုတရားကိုယ်ကလည်းထင်ရှားကိုယုတ်အာရပဒါရခေါ်တယ်ကိုကြည်ယုတ်ဖြစ်သိမှုတရားကိုကြည်ယုတ်အဲကိုကြည်ယုတ်ကလည်းကောင်းမှဖြစ်သိတယ်မကောင်းရင်မဖြစ်မကောင်းရင်ဖြစ်သိမှုမထင်ရှားဘူးုပုဂ္ဂိုလ်တွေမှာယောဂဝေဒနာဖြစ်ပြီးတော့ကိုယ်စိတ်ပိုင်းတွေတနည်းအားနေပြီးပြည့်နေလို့ချိန်မှမပြီး။ဒါချင်းပြင်းနေလို့ရှိရင်တော်တော်ရှိပါလေ။ဒီအရင်ရွယ်ကြီးတဲ့ပုဂ္ဂိုလ်တွေဖြစ်တတ်ပါလေ။အဲဖြစ်ပြီးမှုတွေ အထင်ရှားပဲနဲ့ဖြစ်တာလေကဒါပဒါရယုတ်ကိုကြီးယုတ်ပြည့်နေတယ်အဲဖြစ်ပြီးတိုင်းဖြစ်ပြီးတိုင်းကိုကြီးယုတ်ရှိတဲ့နေရာကနေပြီးရှိနေတာပဲဒါကြောင့်မို့ဖြစ်ပြီးတိုင်းမှာကိုနဲ့တဲ့ကိုနဲ့ကိုယုတ်မထက်ပါဘူးနော်နောက်ကယုတ်ပဲရှားကိုနဲ့ပြီးတော့ထိရတဲ့ယုတ်ကိုနဲ့ထိရတဲ့ယုတ်ထိရတာကိုနဲ့လက်ကနေပြီးဒီပြညာဖြစ်ရင်လည်းဒီပြညာကယုတ်ပေါ့ ယောဂနေကြတဲ့ညာတဲ့ဥပညာရုပ်ပေါ့အဲကိုယ်ထဲမှာပဲအချင်းချင်းရှိတာဒီလိုရှိတယ်ပြည့်လို့ဒါကတော့အမှန်တန်ကိုကျေပြမှာလဲအဲရှိရတဲ့ရုပ်တွေပြည့်လို့အများကမှရှိတယ်သူကအဲရှိရတဲ့ရုပ်လည်းပဲသင်ကြားတယ်ပြီးတော့နာမ်ကတော့ရှိသိမှုနဲ့ရှုသိမှုပဲရှိသိမှုပဲထူပါတယ်ရှိသိမှုကတော့ဒီတိုင်းပါရှိသိမှုနဲ့ရှုသိမှုရှိသိမှုနဲ့ရှုသိမှုနာမ်လည်းသင်ကြားပြီးရတယ် သီတိကိုင်မှာကိုယ်နဲ့ရှိရတဲ့ယုံထင်ရှားပြီသီတိကိုင်မှာကိုယ်နဲ့ရှိရတဲ့ယုံထင်ရှားပြီသီတိကိုင်မှာကိုယ်နဲ့ရှိရတဲ့ယုံထင်ရှားပြီသီတိကိုင်မှာကိုယ် ဖြစ်စေမှုနဲ့ဖြစ်စေမှုနာလည်းထင်ရှားသည်ဖြစ်စေမှုနဲ့ဖြစ်စေမှုနာလည်းထင်ရှားသည် 6ဌာနပြီးအဲ9ဌာနပြီးသွားပြီအခါနာကြံတော့မျက်စိမြင်တဲ့ဌာနပြီးပြီနားကြားတဲ့ဌာနပြီးပြီနှာခေါင်းကအနန္တနဲ့ဌာနပြီးပြီတရားကအရသာပြီးတာပြီးပြီကိုယ်ကချီးပြီးတာချင်းအနံကျေပြမယ်ဆိုတာပြပြီးပြီအဲဒီကစိတ်ကူးကြံပြီးတာလေအဲဒါကြံနေကြံပြီးတာတဲ့လားစိတ်ကူးကြံပြီးတာ အဲ့ဒါကတော့လေသူကလည်းမနာကျေပြန့်ပါတယ်သူကလည်းသူကစိတ်ကူးကြံသေးတာဘယ်ကနေပြီးကြံတယ်လဲဆိုရင်ဒါဒီကျမ်းကနေထားရတာဒီပြတယ်ကျတာဟရိယဝုထုခေါ်တဲ့နှလုံးယုတ်ထဲကနှလုံးထဲကအဲဒီနှလုံးယုတ်ရှိတယ်အဲဒီနှလုံးယုတ်ကိုမှီပြီးတော့ကိုကြံသေးတာဒီအဲဒီကနေဖြစ်တာအဲဒီလိုပဲမှတ်သားရပါတယ်ခုနေခါကာလနောက်နေခါကြီးနေယူပြီးတော့ ခေါင်းထဲကနေပြီးအဲဒီစဉ်းစားစဉ်းစားကြပြီးမှဖြစ်ကြတော့ဒီလိုသဘောကျပြီးပြောဆိုတာလည်းရှိပါဘုန်းကြီးတို့ကလည်းအဲဒီပြောလို့နေရာမကြပါဘူးဒါလည်းပါတဲ့တိုင်းနဲ့ဘုရားဝတ္ထုပြောဘုရားဝတ္ထုတိုင်းထားမှာပဲဒီမှာဒါနဲ့ပြင်နေပြီးတော့အပြည့်ကင်းမှာအဲပြီးတော့သူကနှလုံးယုတ်လို့ခေါ်တယ်သူကဘုရားဝတ္ထုနှလုံးယုတ်နှလုံးယုတ်ကိုမှီပြီးတော့ ကြံသိတာလည်းဖြစ်တာဘယ်ခြင်းဆိုနှလုံးယုံပြီးကြံသိတာဖြစ်အဲဒီနှလုံးယုံနဲ့ကြံသိရတဲ့ကြံသိရတာကတော့သူကရုပ်ရည်တော့မဟုတ်ဘူးသူကတော့ကြံသိရတာတွေကတော့စိတ်ကိုကြံသိတာလည်းရှိတယ်ကိုယ်စိတ်ဖြစ်ပုံကြံသိတာရှိတယ်စေတသိက်တွေလည်းရှိတယ် အတ္တဝေဒနာတို့ပညာတို့စသည်နဲ့ပုဂ္ဂိုလ်ထဲမှာဖြစ်သွားတဲ့ပုဂ္ဂိုလ်ရဲ့ကိုယ်စိတ်ထဲမှာဖြစ်သွားတဲ့ကြံကြံစီစဉ်းစားဒုက္ခဒုက္ခသောဝေဒနာတွေအဲဒီလိုစေတသိက်တွေကလည်းအများကြီးပဲဆိုစေတသိက်တွေကလည်း50နဲ့ခုစိတ်ကလည်းတစ်ခု50နဲ့3ခုရှိနေတာတရားတွေအဲဒါတွေလည်းပဲကြံပြီးတော့ပြီးတာပဲသူကလည်း ဝမ်းမြောက်စွာဝမ်းသာတာသူများတွေအပြစ်မြင်တာသူများတွေကိုချီးမွမ်းတာသာဒီနဲ့အများကြီးသူဟာဒီစိတ်သိတွေအများကြီးပါပဲဆိုတော့အဲ့ဒါတွေလည်းကြံသိရတာနေပြီးတော့ဖြစ်တာအကျုပ်လည်းမဟုတ်ဘူးဆိုတော့နာနေပဲအဲစိတ်ရယ်စိတ်သိရယ်ဒါပဲလားဆိုတော့ဒါတွေမဟုတ်ပညာတွေလည်းရှိတယ်ပညာတွေလည်းရှိတယ်ပညာဆိုတာကတော့ အမည်ပညာလည်းရှိပုံသဏ္ဍာန်ထေရပညာလည်းရှိမျိုးမျိုးပေါ့လေအမည်ဟွေများကတော့နာမည်တွေအမည်တွေပါပဲပါဠိတော်ညီလည်းရှိဗမာတော်ညီလည်းရှိအမည်တွေကတော့ညီနာမည်တွေအဲတော့ပုံသဏ္ဍာန်ထေရတွေလက်တို့ခေါင်းတို့မျက်နာတို့အာပုဂ္ဂိုလ်တို့ယောက်ျားတို့လူတို့နွားတို့စသည်ဖြင့်ဒီလိုပုံသဏ္ဍာန်ထေရတွေသိပင်တို့ ရေကြီးရောပါလားအများကြီးပဲဒီကပြညတ်တွေကတော့ပုံမှန်လားပြညတ်တွေမျိုးမျိုးရှိပါတယ်အဲဒီလည်းပဲစိတ်ကူးထဲမှာသူကပေါ်နေတာရုပ်လည်းပဲရှိပါတယ်ရုပ်တွေကလည်းပဲစိတ်ကူးနဲ့ရုပ်တွေလည်းမသိတာရတော့မရှိပါဘူးအဲမြင်စဉ်ခါကလာတွေ့ကြရတဲ့အချင်းရုပ်ဒါလည်းပြန်စဉ်းစားရင်သူကပေါ်တာပဲမျက်စိမြင်သိမှုဤတရားမျက်စိရုပ်ဒါလည်းစဉ်းစားပေါ်တာကြားတဲ့ခါကလာလည်းကြားသိရတဲ့သံရုပ်စဉ်းစားပေါ်တာပဲ ဓာတိမှုရဲ့တရားဖြစ်တဲ့နှလုံးရုပ်ဓာတ်ရဲ့စဉ်းစားပါအဲဒီတော့သူကတော့ရုပ်တွေလည်းပဲကြံပြတာတယ်ပါပါတယ်သုံးပါတယ်သို့တော်လည်းပဲဝိပဿနာရှိတဲ့ပုဂ္ဂိုလ်တွေတော့ပညာတည်ပြောနေလို့တော့ရှိဘူးဒါကြောင့်ဘုန်းကြီးကရုပ်ပဲပြောတယ်စိတ်တွေကြံပြတာကလည်းပဲဒါကလည်းပဲသူပြောနေတော့မရှိဘူးစိတ်တွေကြံပြတာလည်းရှိရရှိပါတယ်စိတ်တွေကြံပြရင်တော့နာနေပေါ့တယ်နာနေချင်းကြားတာပေါ့ ဒီပညာတွေကတော့ဒါတွေကဝိပဿနာရှုတဲ့အခါမှာသုံးခုကိုလည်းမလိုပါဘူး။ဒါတွေကပြောမလိုပါဘူး။ပေါ်ရင်ပေါ်တဲ့အတိုင်းမှတ်ရင်ပညာကိုသိတဲ့စိတ်နာတွေသင်ကြတာပေါ့။နောက်ပြီးတော့နိဗ္ဗာန်လည်းပဲသိကုသနာကြံပြီးပြီးတော့ပြည့်ရတဲ့ဒါကတော့ပုဂ္ဂိုလ်တိုင်းပြီးတော့မဟုတ်ပါဘူး။ဒီရပုဂ္ဂိုလ်မှနိဗ္ဗာန်ကိုသိတာပုထုဇဉ်ပုဂ္ဂိုလ်တွေကစာရီပြီးတဲ့နဲ့ရပြီးတော့တားတော့ပြီးတော့ပြောနေတယ်မှာသူတို့နိဗ္ဗာန်အစိတ်ကိုသိတာမဟုတ်ဘူး။ ဒါတွေကတော့သူတို့ပြောတာနိဗ္ဗာန်ပြညာသဘောရှိမှာပေါ့နိဗ္ဗာန်ပြညာသဘောပဲရှိတယ်နိဗ္ဗာန်ရှင်းဖို့ဒီတော့သာမန်ပုဂ္ဂိုလ်တွေမှာကြံပြီးကြံပြီးတဲ့စိတ်ဖြင့်နိဗ္ဗာန်ကိုကြည့်ရတော့မပါပါဘူးဒီလိုအဲ့ဒီနိဗ္ဗာန်ကြည့်တဲ့အနေမျိုးသင်ပြီးပြောနေတာလည်းရှိရမဟုတ်ဘူးဆိုတာသောတာပန်ရှင်မနိဗ္ဗာန်ကိုသိချပြီးတဲ့သရဂအနာဂါညာနာရှင်မသိချပြီးတယ်ဒါတော့မဟုတ်သေးလို့ရှိရင်တော့ အမိပညာသဘောလောက်ပဲဘာမှသူကပြေချာပြီးတာမဟုတ်ဘူးအဲဒီတော့ကိုယ်နဲ့ကြည့်ရတဲ့အဲနှလုံးယုံနဲ့နှလုံးယုံနဲ့ပြန်ကြည့်ရတာသင်ရှားပြီးတော့ပြန်ကြည့်ရတာမှယုံလို့လည်းမတတ်ဘူးနာလို့လည်းမတတ်ဘူးပညာလို့လည်းမတတ်ဘူးပြန်ကြည့်ရတာတာမညာပဲသာပြန်ကြည့်ရတာတွေကသူယုံလည်းပါတယ်ခုနပြောတဲ့စိတ်စိတ်တွေနာလည်းပါတယ်ပြီးတော့ ပညာတွေစဉ်းစားတဲ့ကပညာလည်းပါတယ်သောတာပန်တရားအနာဂတ်ပုဂ္ဂိုလ်ဆိုလို့ရှိရင်နိဗ္ဗာန်စဉ်းစားတဲ့ကနိဗ္ဗာန်လည်းပါတယ်ဒါပေမဲ့လည်းအဲ့ဒီနိဗ္ဗာန်တော့သူ့ထက်ကိုမလို့ဥဒ္ဒနာရှိတဲ့ကနိဗ္ဗာန်လည်းရှုရမလိုပါဘူးပညာတွေလည်းရှုရမလိုပါဘူးဒါတော့ယုံနဲ့နာနှစ်ခုဉာဏ်သိရတာဟာယုံနဲ့နာနှစ်ခုဒါနဲ့ဒါနှစ်ခုကိုဆိုရမှာပဲဒါကြောင့်မို့ရုပ်လိုမတတ်ဘူးစီဉာဏ်သိရတာသင်ရှားပြီးပြင်ထည့်ထားတယ်ဉာဏ်သိကြိုက်မှာတဲ့ဉာဏ်သိကြိုက်မှာစဉ်းစားတဲ့ဉာဏ်သိတဲ့ ဘာတွေသင်ကြားတော့ဆိုရင်ကြံသိမှုစိတ်ကြီးကနှလုံးယုတ်လည်းသင်ကြားတယ်ကြံသိရတာအဲကြံသိရတဲ့ဟာလည်းသင်ကြားတယ်ကြံသိရတာဘာတွေတုံးဆိုရင်ယုတ်ယုတ်မူရာတွေကြံသိတဲ့ကရှိတယ်စိတ်စေတသိက်နာမူရာတွေကြံသိတဲ့ကရှိတယ်အဲဒါတွေပါပဲပညာတွေကတော့ဥပဒနာရှိတဲ့ကမလိုပါဘူးသူ့လည်းပဲအဲကြံသိတဲ့ကြံသိတဲ့ပေါ်တဲ့ခါတော့ရှိရရှိပါတယ်နှလုံးယုတ်နဲ့ကြံသိရတာသင်ကြားပြီး ပြီးတော့နောက်တစ်ပိုက်ကတော့ကြံသိမှုနဲ့ရှုသိမှုဟာလည်းရှိကြံသိမှုကလည်းနာမယ်ရှုသိမှုကလည်းနာမယ်ကြံသိတဲ့ခါကာလကျတော့နာထင်ရှားတာတွေများတယ်ရုပ်ထင်ရှားတာတွေလည်းနှလုံးရုပ်ရယ်ရုပ်ကိုကြံသိတဲ့ခါကာလကြံသိရတဲ့ရုပ်ရယ်အဲဒီလိုထင်ရတယ်ရုပ်မကြံတဲ့ခါကျတော့စိတ်ကြံတဲ့ခါစိတ်သိကြံတဲ့ခါအဲဒီလိုခါတွေကျတော့ရုပ်ရုပ်မထင်ရှားပါဘူးသူက ကြံပြီးတဲ့စိတ်တွေစိတ်စိတ်တွေဒါတွေသင်ရှားဒါကြောင့်ကြံပြီးတဲ့မှာနှလုံးယုံနဲ့ကြံပြီးရတာကြံပြီးရတာနော်နှလုံးယုံနဲ့ကြံပြီးရတာသင်ရှားပြီးအဲကြံပြီးမှုနဲ့သူ့ပြီးမှုနာလဲသင်ရှားပြီးဒါသင်ဆွမ်းကြံပြီးတဲ့မှာနှလုံးယုံနဲ့ကြံပြီးရတာသင်ရှားပြီးကြံပြီးတဲ့မှာ လုံးယုံနဲ့ဉာဏ်သိရတာသင်ကြားကြပြီဉာဏ်သိကြမှာနှလုံးယုံနဲ့ဉာဏ်သိရတာသင်ကြားပြီဟုတ် ကြံပြမှုနဲ့ရှုသိမှုနာလည်းထင်ရှားသည်ကြံပြမှုနဲ့ရှုသိမှုနာလည်းထင်ရှားသည်အဲ့ဒါကဒါက6ပါးသင်ရှားတယ်ပေါ်ပြတာ တော့ပြည့်စုံသွားပါပြီ။ဒီတိုင်းဒီတိုင်းအဲ့ဒါတွေပြီးတာပဲ။ကဲဖြစ်ခိုက်မှရှိရင်အဲ့ဒါတွေပြီးတယ်။ဖြစ်ခိုက်မရှိဘဲနေလို့ရှိရင်တော့ပညာတွေရောက်ပြီးတော့ဆွဲလန်းတယ်။ပေါ်ပဲယုံနာနေမရှိလို့ရှိရင်ဆွဲလန်းတယ်။ပေါ်ပဲယုံနာရင်ပေါ်ပဲယုံနာနေမရှိလို့ရှိရင်ဆွဲလန်းတယ်။ဒါလိုဆွဲလန်းလို့ဆိုမြဲတဲ့နေချမ်းသာတဲ့နေပုဂ္ဂိုလ်သတ္တဝါအနေနဲ့ဆွဲလန်းတယ် တကယ်ဒီဝိပဿနာရှိတဲ့ပုဂ္ဂိုလ်ဉာဏ်ကြားတိုင်းကမရှိတော့ဉာဏ်ကြားတိုင်းကသူကမြဲတယ်ဖြစ်လာပဲမြင်ရတာလည်းမြဲမြင်သိတာလည်းမြဲကိုယ်ကိုယ်လည်းမြဲသူများကိုယ်လည်းမြဲမြဲတယ်လို့ဆိုရင်တော့ချမ်းသာတယ်လို့ထင်တယ်သက်ရှင်တဲ့ပုဂ္ဂိုလ်သားတော်ကောင်လို့ထင်တယ်ဒီဆွမ်းလာမှကြာတရားအားထုတ်တဲ့ပုဂ္ဂိုလ်တွေဒီတိုင်းရှင်းနေတာပါပဲဘောကိုင်းမရှိယုံနာစုဆွဲမှုဝင်ရောက်သေးဘောကိုင်းမှာမရှိလို့ရှိရင်အဲဒီယုံနာစုမှာဆွဲလာမှု ဝင်ရောက်တဲ့အရှင်ကလည်းဘုန်းကြီးသားလေးရဆောင်ပေးနေကြပါပဲဘောရမရှိလို့ရှင်မြင်ခိုက်တယ်ကြားခိုက်တယ်နားခိုက်စားသိခိုက်ဒုတိခိုက်ဒီကိစ္စနာကြံပြီးခိုက်အဲ့ဒါမရှိလို့ရှိရင်ပေါ်ခိုက်မရှိရုံနာဆိုဆဲမှုဝင်ရောက်ပြီးပေါ်ခိုက်မရှိလို့ရှိရင်အဲ့ဒီရုံနာနေရှင်းစားတာကသူကရုံနာနေရှင်းစားတာအဲ့ဒါတွေမရှိလို့ရှိရင်တော့ဆွဲလာမှုဝင်ရောက်တယ်ဘယ်လိုဆွဲလာလို့ဆိုမြဲတယ်ကောင်းတယ်ငါကောင်မြဲတကယ်ရှင်းတာပြီးမြဲတယ်လို့လည်းရှင်းတာတယ်

ဘွာတိုင်းဘွာတိုင်းဥဝနာပြီးဆင်းရဲတွေနဲ့တွေ့ကြုံနေရတာတဲ့အဲ့ဒါကင်းအောင်လို့ပဲရှုနေရတာအဲ့ဒီထဲမှာခဏဟိုရင်းလေးရတယ်နည်းနည်းပြောလိုက်ဦးမှာကြံသိရတာကခဏကြံသိရတာဘာမှမပါဘူးကြံသိခိုင်းမှာနှလုံးယုံနဲ့ကြံသိရတာဖြင့်ကြားပြီးဆိုတော့နှလုံးယုံတော့ဘုရားဝိဇ္ဇနှလုံးယုံသာတာဖြင့်ကြားကြံသိရတာဘာတော့လို့ဆိုကြမေးလို့ရှိရင်ကြံသိရတာကရုပ်လည်းရှိတယ် ရုပ်ကိုစဉ်းစားတဲ့အခါရုပ်ပေါ်တယ်။ဘာရုပ်ဖြစ်ဖြစ်ပဲသူကတော့အခြင်းရုပ်အတန်ရုပ်အနံ့ရုပ်စသည်ဖြင့်ဘာရုပ်ဖြစ်ရုပ်တွေကိုစဉ်းစားရင်အဲဒီရုပ်တွေလည်းပါတယ်။စိတ်လည်းပါတယ်၊စေတိလည်းပါတယ်။စိတ်စေတိလည်းရှိပြီးရုပ်လည်းရှိပြီးစိတ်စေတိလည်းရှိပြီးကြံသိရတာကကြံသိနေဆိုကြံသိရတယ်လို့သိရတဲ့ဥစ္စာပေါ့ကြံသိရတဲ့အာယုကြံသိရတဲ့အာယုကြံသိရတာလို့ ပြောကြံသိရတာကဆိုကြံသိရကြံသိကြံသိတဲ့သဘောမဟုတ်ဘူးကြံသိတာကတော့စိတ်စိတ်စိတ်ပဲကြံသိတာကြံသိရတာဆိုကြံသိရဆိုကြံသိအပ်တဲ့ကြံသိအပ်တဲ့သဘောကြံသိရတဲ့အာယုအဲဒီကြံသိရတာကရုပ်လည်းရှိသည်စိတ်စိတ်စိတ်လည်းရှိသည်ပညာတွေလည်းသူကကြံသိရရှိတာကိုပညာပုံစံနဲ့စဉ်းစားကြံကြံပြပညာလည်းရှိသည် အဲ့ဒါတွေကတော့ပုဂ္ဂိုလ်တိုင်းပုဂ္ဂိုလ်တိုင်းသာသင်ရှားတာအဲစာပေထဲမှာတော့ကျန်တိရကနိဗ္ဗာန်ကိုလည်းအာရုံပြုတယ်ဆိုစာပေတွေကရှိတယ်ဒါကြတော့ရုပ်ပုဂ္ဂိုလ်တွေကကျန်တိတဲ့အခါနိဗ္ဗာန်နဲ့အာရုံပြုတာပဲနိဗ္ဗာန်နဲ့သိဖို့လိုတယ်ဆိုတာဒီလိုအောင်းမိနေအောင်းမိနေဒီလိုမဟုတ်ဘူးသူကနိဗ္ဗာန်ကိုတော့အရိယာပုဂ္ဂိုလ်မှသိနိုင်သည်နိဗ္ဗာန်တော့အရိယာပုဂ္ဂိုလ်မှသိတာသောတာပန်မှသရဂါမအနာဂါမသိတာသောတာပန်သရဂါနာဂါမ နိဗ္ဗာန်တွေ့ပြီးသားပုဂ္ဂိုလ်ကိုပြန်စဉ်းစားရင်နိဗ္ဗာန်ကိုမှန်နိုင်သေးတာသူတို့စဉ်ကတော့စာပေတွေပဲတို့ကြနေတဲ့နိဗ္ဗာန်ကိုမှန်မှန်ကန်သိတာမဟုတ်ဘူးတရားအားထုတ်နေတဲ့ပုဂ္ဂိုလ်လည်းနိဗ္ဗာန်ကိုမှန်မှန်ကန်ကန်မသိသေးဘူးဆိုတော့လည်းပဲပြည့်ပြည့်တည်းသိပြီးတော့ဒီပုဂ္ဂိုလ်ကတော့သင်လျော်တော့အားဖြင့်နိဗ္ဗာန်နဲ့မိစပ်တဲ့အတိမျိုးလေးတော့ရှိပါသို့တော်လည်းနိဗ္ဗာန်တကယ်သိတာတော့မဟုတ်သေးဘူးသူကနိဗ္ဗာန်ကိုတော့အရိယာပုဂ္ဂိုလ်မှသိနိုင်ပြီအများအားဖြင့် ရုပ်ကိုရုပ်ကိုအဲညာအချင်းရုပ်သာညာအချင်းရုပ်သာပါ၍သင်ရှားသင်ရှားတတ်ပါပြီညာနဲ့ကြံပြီးတိုင်းကြံပြီးတိုင်းရုပ်ကပို့ပြီးတော့သင်ရှားတတ်တယ်ရုပ်သာပို့ရင်းဆိုမှတော့မှာပါတာနဲ့ဆန်း များခြင်းရုပ်သာပို၍ထင်ရှားတတ်သည်အဲတော့ကြံပြရတာကရုပ်လည်းရှိရယ်စိတ်စိတ်စိတ်လည်းရှိရယ်ပညာလည်းရှိရယ်အဲရုပ်ရယ်စိတ်ရယ်စိတ်စိတ်ရယ်ပညာရယ်ဒီလေးခုပေါ့ဒီနိဗ္ဗာန်မှာထက်လိုက်ရင်၅ခုရှိတယ်နိဗ္ဗာန်လည်းရှိတယ်ဒါပေမဲ့နိဗ္ဗာန်ကတော့သူ့ရှင်ပုဂ္ဂိုလ်တွေမသိပါဘူး နိဗ္ဗာန်ကိုတော့အရိယာပုဂ္ဂိုလ်မှသိနိုင်သည်ဉာဏ်အားဖြင့်ရုပ်သာပို၍သင်ကြားရသည်ရုပ်သာပိုပြီးသင်ကြားရပါရဲ့အဲဒါကြံပြီးတိုင်းကြံပြီးတိုင်းရုပ်သာပိုပြီးသင်ကြားရသည်အဲဒါလေးလည်းဆိုတော့မှဒါလေးလည်းသိအောင်ကြံပြီးရတာကရုပ်လည်းရှိသည်စိတ်စိတ်လည်းရှိသည် ပြင်းညလည်းရှိသည်နိဗ္ဗာန်ကိုတော့အရိယာပုဂ္ဂိုလ်မှသိနိုင်သည်အများအားဖြင့်ရုပ်သာပို၍သင်ရှားတတ်သည်အဲအကုန်လုံးကအဲဒီလိုဒီလိုဆိုမှချင်းကအကုန်လုံးရဘူးမရနိုင်ဘူးစာရေးတာမှပြန်ပြရတာက ရုပ်လည်းရှိသည်စိတ်စိတ်စိတ်လည်းရှိသည်ကြံသိရတာကရုပ်လည်းရှိသည်စိတ်စိတ်စိတ်လည်းရှိသည်ပညာလည်းရှိသည်ကြံသိရတာကရုပ်လည်းရှိသည်စိတ်စိတ်စိတ်လည်းရှိသည်ပညာလည်းရှိသ ကြံသိရတာကရုပ်လည်းရှိသည်စိတ်တွေလည်းရှိသည်ပညာလည်းရှိသည် နိဗ္ဗာန်လည်းရှိတယ်လို့တော့ဆိုရတာမလို့အဲ့ဒါပုထုဇဉ်နဲ့ဆိုင်မှုအရိယပုဂ္ဂိုလ်မှသိနိုင်တယ်ဆိုတာကိုဒါလည်းနားလည်အောင်လို့ဝိပဿနာရှိတဲ့ပုဂ္ဂိုလ်စိတ်ကူးတဲ့စိတ်ကူးတဲ့နိဗ္ဗာန်လည်းရှုရှုတယ်လို့သူကပြောအောင်မင်းတော့မဟုတ်ဘူးသူကနိဗ္ဗာန်ကိုတော့နိဗ္ဗာန်ကိုတော့အရိယပုဂ္ဂိုလ်မှ သိနိုင်သည်နိဗ္ဗာန်ကိုတော့သိရပုဂ္ဂိုလ်မှသိနိုင်သည်နိဗ္ဗာန်ကိုတော့သိရပုဂ္ဂိုလ်မှသိနိုင်သည်သိရ ဝိပဿနာကျိုးစဉ်ငါးရုပ်ပက္ခညာရောက်တဲ့အခါကျတော့ငါးရုပ်ပက္ခညာရင်းတော့သောတာပတိမေဖို့ညာဖြစ်တဲ့အခါမှာနိဗ္ဗာန်ကိုအာရုံပြုတာဖြစ်ပြတဲ့ယုံနာနဲ့လုံးဝကင်းတဲ့နိဗ္ဗာန်အာရုံပြုပြီးတော့အနာလေးဖြစ်တာမက်စိတ်ကလည်းတစ်ချိန်နဲ့ကိုယ်စိတ်ကလည်းနှစ်ချိန်သုံးချိန်လောက်ပါပဲအနာလေးဘာမှမကြောက်ဘူးအဲ့ဒါလေးဒီနေ့ဆိုနောက်ကို ပြန်ပြီးတော့ဖလားသမဘဝင်စားလို့ရှိရင်တော့ကိုယ်တွေတော့အဲ့ဒါတော့တော်တော်ကြာကြည့်ပါလားရုပ်ပုဂ္ဂိုလ်10မိနစ်10မိနစ်3မိနစ်4မိနစ်5မိနစ်အားရှိတော့10မိနစ်15မိနစ်နာရီဝဲတနာရီနာရီ3နာရီဒီလိုလည်းပဲသမာဓိအားကောင်းလို့ရှိရင်ဒီသာတော့ရှိတယ်ဆိုတော့ဘယ်တော့ကြည့်ဘယ်တော့ကြည့်တဲ့ပုဂ္ဂိုလ်ကရှားပါအစွာပြရမှာလားဖလားသမဘကသူခွန်ရတဲ့အောင်ပြောင်းလို့ငါသားလို့ရတယ်လို့ဆိုတာကဆရာမို့သူ့ င်းတဲ့ပုဂ္ဂိုလ်တွေတော့မသိပါဘူးအဲဒါနိဗ္ဗာန်အာရုံပြုနေတာအိပ်ပျော်နေကြလို့ပဲဘာမှအာရုံမပြုဘူးဆိုတာစဉ်းစားတစ်ခါရင်းနဲ့နိဗ္ဗာန်ပဲအာရုံပြုခြင်းအိပ်ပျော်နေတဲ့ခါကာလမှာပထမစပြီးပရိသေစဖြစ်ခါစားကအာရုံလေးအာရုံပြုနေတာသူအာရုံတော့ပြုတယ်အိပ်ပျော်တယ်ဆိုတာသုံးလုံးအာရုံပြုတာမဟုတ်ဘူးဘဝသည်ဖြစ်ခါစားကဟိုဘဝဟောင်းကနေပြီး သင်ပေါ်ခဲ့တဲ့ကာနဲ့ကာမနမိတ်တွေပတိနမိတ်တွေအဲ့ဒီဟာတစ်ခုခုအာရုံပြုပြီးတော့ဒိဋ္ဌိတွေဖြစ်ရှင်းတယ်အဲ့ပြောနေတဲ့အခါလဲအဲ့ဒီဟာလေးအာရုံပြုဖြစ်နေတာဝင်စိတ်ကြီးလို့ခေါ်တယ်အဲ့ဒါလိုပဲဖလားသမာပဝင်စားတဲ့အခါကျတော့လေကိုယ်စိတ်ဖြစ်နေတာဒုနာသင်္ခါရငြိမ်းနဲ့ရှင်းတဲ့သဘောပဲအာရုံပြုဖြစ်နေတယ် လောကကြီးကအတွေ့အကြုံတွေနဲ့ဘာမှမဆိုင်ဘူးပေါ့အဲ့လိုဖြစ်တယ်အဲ့ဒါကဒီရပုဂ္ဂိုလ်မှဒီနိဗ္ဗာန်အကြောင်းကိုသိချစဉ်းစားမိတာသိချအာရုံပြုမိတာသူတို့စဉ်ကနိဗ္ဗာန်အာရုံပြုတယ်အမှန်အမှန်နိဗ္ဗာန်တော့အာရုံပြုနိုင်တယ်ပြညာသဘောရှိတယ်ပြညာနိဗ္ဗာန်သဘောရှိတယ်ဒါကြောင့်ဒီကြံသိရတာကြံသိရတဲ့အာရုံကရုပ်လည်းရှိတယ်စိတ်စိတ်သေးလည်းရှိတယ် ပညာလည်းရှိရတာဝိပဿနာရှိတဲ့ပုဂ္ဂိုလ်မှတွေ့ရတဲ့ဥစ္စာနိဗ္ဗာန်ကိုတော့အရိယပုဂ္ဂိုလ်မှသိနိုင်တယ်ဆိုအရိယပုဂ္ဂိုလ်မှနိဗ္ဗာန်ကိုစဉ်းစားတာရှိတာရှိတယ်ဒါပေမဲ့လို့အရိယပုဂ္ဂိုလ်တဲ့နိဗ္ဗာန်စဉ်းစားတဲ့စိတ်ကိုဝိပဿနာရှိလို့မဖြစ်ပါဘူးမရှိပါဘူးလားရှိလို့မဖြစ်ပါဘူးနိဗ္ဗာန်အောင်ပြည့်စိတ်ကသူကဖလားသမာဘကိုစိတ်ပဲအဲ့ဒါဝိပဿနာရှိလို့မဖြစ်ပါဘူးအဲ့ရှိနေတဲ့ပုဂ္ဂိုလ်မှာတော့ရုပ်ကိုစဉ်းစားမိတာလေးပြန်ပေါ်ရတဲ့ ရုပ်ပိုပြီးသင်ရှားတယ်ဒါကြောင့်ဉာဏ်ပြီးတာရှိတိုင်းရှိတိုင်းရုပ်လည်းသင်ရှားတယ်လို့ဒီလိုသိမှတ်ဖို့ပါပဲဆိုရမယ်များအားဖြင့်ရုပ်သာပို၍သင်ရှားတတ်သည်များအားဖြင့်ရုပ်သာပို၍သင်ရှားတတ်သည်များအားဖြင့် ယုတ်တာကိုရည်သူစေခါတော့ဆိုကြံသိတဲ့ခါမှာအောင်မြင်နေကြတဲ့စသဖြင့်မြင်မှုကြားမှုတွေက မြင်တာကြားတာနားတာစသီးတာသိထိတာတဲ့ငါးခုပေါ့ကြံသိတာကြတော့ကြံသိတာကြတော့သင်ကြားနိုင်တာကရုပ်လည်းရှိတယ်စိတ်စိတ်စိတ်လည်းရှိတယ်ပညာလည်းရှိတယ်ဒါပေမဲ့လို့အများအားဖြင့်ယုတ်ကကပို့ပြီးတော့သင်ကြားရပါတယ်တဲ့ကြံသိတဲ့အခါကလားရုပ်ပေါ်တဲ့အခါပေါ်တယ်ပေါ်တယ်ကြံပြီးရတာရုပ်ကိုကြံပြီးတော့မြင်တဲ့ရုပ်ကြံတာကြံပြီးတော့ ပြန်ပြီးတော့စဉ်းစားကြည့်ကြားတဲ့ရုပ်နာတဲ့ရုပ်စသည်တွေပေါ့လေပြန်စဉ်းစားကြည့်ရုပ်သာပုံပြီးသင်ကြားရတယ်ဟောမြင်သိမှုတရားရုပ်ကြားသိမှုတရားအဲ့ဒါတွေပြန်စဉ်းစားတော့ရုပ်သာပုံပြီးသင်ကြားတယ်စိတ်စေတိတရားစိတ်စေစိတ်တွေကိုပြန်စဉ်းစားလာတော့ဒါကတော့နည်းတယ်ရှိရရှိပါတယ်ဉာဏ်ကိုသင်စဉ်းစားလာတော့တရားအထုတ်ရှုမှတ်နေတဲ့ပုဂ္ဂိုလ်မှာဉာဏ်တွေပြန်လဲစဉ်းစားဖို့မရှိဘူး အပြတ်မှန်နေရတော့သူကလည်းသိပြီးသင်ကြားတယ်မဟုတ်ပါဘူးပေါ်တော့လည်းပေါ်ပါလုံးလုံးတော့မသိဘူးအဲ့ဒါဒီဝါဒနာရှိတဲ့ပုဂ္ဂိုလ်မှာသင်ကြားတွေ့နိုင်တဲ့ယုတ်တရားနာတရားတွေအဲ့ဒါတွေကိုအမှန်တိုင်းသိရအောင်လို့မြင်တိုင်းကြားတိုင်းပေါ်တိုင်းပေါ်တိုင်းရှိပါတယ်ပေါ်တိုင်းပေါ်တိုင်းရှိလို့ရှိရင်ယုံနာနေကြပေါ်တိုင်းမှာမှန်စွာရှိ၍ဖြစ်ပါပြီတဲ့ယုံနာနေကြယုံနာနဲ့ပါကိုမြင်တိုင်းကြားတိုင်း ပေါ်တိုင်းမှာရှုပြီးတော့ဝိပဿနာဉာဏ်ဖြစ်တယ်။ယုံနာပိုင်းခြားပြီးတဲ့အာမရူပပရိစေရဝိပဿနာဉာဏ်အကြောင်းကျိုးကိုပိုင်းခြားပြီးတဲ့ပြစ္ဆပရိကဉာဏ်အဲမိစ္ဆာပဲဒုက္ခပဲမမြဲဘူး။ဆင်းရဲပဲအတ္တမဟုတ်ဘူးသုံးသပ်ဆင်းရဲသမထနာဉာဏ်အဖြစ်အပျက်ကိုရှင်းပြန်စွာသိတဲ့ဥရိယဗျာဉာဏ်အဲ့ဒီခါကျဖြစ်ကောင်းတဲ့အကြောင်းနဲ့ဒီပဿနာဉာဏ်ကောင်းခဏမစက်ပြည့်တည်သွားတာရေတွေ့နေရတဲ့သင်္ခါညာစသည်တွေဥပဒနာညာတွေ ယုံနာနှစ်ပြာပေါ်တိုင်းမှာမှန်စွာရှုမှာတဲ့မြင်တိုင်းမြင်တိုင်းမြင်တယ်ကြားတယ်စသည်ဖြင့်ပေါ်ပေါ်တိုင်းသူ့သူဖြစ်ပေါ်တဲ့အတိုင်းသူ့ဆိုင်ပြီးတော့ရှုနေမှဝိပဿနာဉာဏ်ဖြစ်သည်မရှိရင်ပါလို့မရှိရင်ဆွဲလမ်းမှုဖြစ်သည်ပေါ်တိုင်းမရှိယုံနာသည်ဆွဲမှုဝင်ရောက်သည်ဒါရှိရတဲ့သူသူဝိရဒ်နှုတ်တဲ့ရနေမှာခဏခဏဘုံညက်ပြားလေးစပင်းနေတယ် ဘောဂိုင်းမရှိယုံနာစုဆဲမှုဝင်ရောက်သည်မြဲတယ်ကောင်းတယ်ငါကောင်းတယ်တကယ်ရှင်သာသည်ဒါလေးတော့ဟောလို့မကောင်းဘူးငါကောင်းလို့တော့ဘုညာစုတဲ့လည်းလိုက်စုတဲ့တော့ရှိမှမကြောက်ဘူးတဲ့ပုဂ္ဂိုလ်လည်းရှိနေတယ်ပေါ်တိုင်းမရှိယုံနာစုဆွဲမှုဝင်ရောက်သည်ပေါ်တိုင်းမရှိယုံနာစုဆွဲမှုဝင်ရောက်သည် အဲဆိုတော့အဲဆွဲတော့ဘယ်လိုဆွဲတာတော့ဆိုလို့ရှိရင်မြဲတယ်ကောင်းတယ်ငါကောင်းတယ်တကယ်ထင်တော့ဒီဆွဲရတာပဲ ညကြရတာတွေဟာငါပဲသူပဲအမြဲတည်နေချမ်းသာတယ်ကောင်းတယ်လှရတာမုန်းကြကောင်းတာစသည်ဖြင့်အဲဒီလိုဟာတွေဆွဲလန်းတာတွေဥပါဒာနေခေါ်တယ်မြဲတယ်ကောင်းတယ်ငါကောင်းတယ်တကယ်ထင်တာပြီးသွားမြဲတယ်ကောင်းတယ်ငါကောင်းတယ်တကယ်ထင်တာပြီးမြဲတယ်ကောင်းတယ်ငါကောင်းတယ် ခဲ့ခြင်းသာပြီယုံနာနေဘူးပေါ်ခိုင်းမရှိရင်သလမဥပါဒနာဖြစ်တယ်ဝိပဿနာညာမရှိဘူး ပေါ်တိုင်းရှုမှပေါ်တိုင်းနင်းနေနေပေါ်တိုင်းမှရှုယုံနာပေါ်တိုင်းမှရှုယုံနာဆိုဆွဲမှုကင်းမြောက်ပြီးပေါ်တိုင်းမှရှုလို့ရှိရင်တော့မြင်မှုပေါ်တိုင်းကြောင်းမှုပေါ်တိုင်းနာမှုပေါ်တိုင်းသာသိမှုပေါ်တိုင်းသိမှုပေါ်တိုင်းသိကုသနာမှုပေါ်တိုင်းဟိုခေါင်းနဲ့ပင်တွေကစပြီးရှုမှနေပေါ်တာပေါ်တာတွေခေါင်းလိုက်ရှုရတာကိုပေါ်တိုင်းမှရှုယုံနာဆိုအဲဆွဲမှုကင်းမြောက်ပြီးတဲ့မှန်တိုင်းသိတာကိုပေါ်တိုင်းမှရှုတော့ မမြဲဆင်းရဲမမြဲဆင်းရဲသဘောပဲညာနဲ့ရှင်းတော့ကြီးတယ်မမြဲတဲ့တရားပဲမမြဲဘူးဆင်းရဲပဲပြီးတော့သဘောဆိုတာအနတ္တပဲသဘောပဲလို့သင်ကြားတယ်။အဲဒါလေးဆိုရမယ်။ပေါ်တိုင်းမှရှုယုံနာစု မူကင်းကြောက်သည်ပေါ်တိုင်းမှရှုယုံနာစုဆွဲမူကင်းကြောက်သည်ပေါ်တိုင်းမှရှုယုံနာစုဆွဲမူကင်းကြောက်သည် မြဲဆင်းရဲဘောပဲညာနဲ့ဆင်းတော်သည်မမြဲဆင်းရဲဘောပဲ တိုင်းရှုလို့မြဲစင်းရဲ့သဘောကအနိစ္စဒုက္ခအနတ္တပြီးတာပဲ။ညာနဲ့ရှင်းပြီတဲ့ကအသိဉာဏ်ဝိပဿနာဉာဏ်ဖြစ်တယ်။အဲဆဲမှုကျင်းပြောက်သွားပြီ။အင်းပေါ်တိုင်းမှရှိရလား။ပေါ်တိုင်းမြင်နိုင်ကြတယ်မြင်မှုကြောင့်စသည်ပေါ်တိုင်းပေါ်တိုင်းမှရှိရုံနဲ့ဆဲမှုကျင်းပြောက်သည်။ အဲမမြဲဆင်းရဲသဘောပဲညာနဲ့ရှင်းနေပြီမြဲတဲ့ချမ်းသာတဲ့ပုဂ္ဂိုလ်သားတော်ညီမတွေဆွဲလမ်းမှုကျင်းသွားပြီဆွဲမှုကင်းပြောင်းမဲ့လမ်းပေါ်ဆက်ရောက်နေပါပြီအဲဆွဲမှုအဲလိုရှုလို့ဆွဲလမ်းမှုကြီးကျင်းသွားလို့ရှိရင်ဥပါဒနာညာစင်တိုင်းတည်ပြီးနောက်ဆုံးဉာဏ်ကြီးနဲ့နိဗ္ဗာန်ကိုမျက်မှောက်ပြုပြီးသိတဲ့မဲ့ညာဖြစ်ပေါ်တယ်မဲ့လမ်းပေါက်သွားပြီနိဗ္ဗာန်ကြီးဆိုတဲ့အံလေးကြီးကတော့ဟိုလည်းဒီလောကလိုမဟုတ်ပါဘူး ဒါပေမဲ့လို့ဟိုကကြီးကကြီးကငင်္ဂါရီအဆုံးကပီပီနဲ့ညတာနဲ့လာတော့ဒီမှာလည်းပဲနိဗ္ဗာန်ကိုဒါဒီပဲထင်မှနည်းနည်းချောမှာပေါ့ဒီလိုထက်ဒီမဟုတ်ပါဘူးမျိုးမျိုးတွေဒီလိုမျိုးတော့ဟုတ်ပါဘူးနိဗ္ဗာန်ပါပဲအာအခြေဝတ္ထုမရှိပါဘူးယုံနာသင်္ခါရငင်းတဲ့သဘောကသဲမှုကင်းပြောင်းမဲ့လမ်းပေါ်ဆက်ရောက်နိဗ္ဗာန်ပြီးသွားမယ်သဲမှုကင်းပြောင်း ပေါက်ဆက်ရောက်နိဗ္ဗာန်တည်အဲမတိုင်းမတိုင်းပေါ်တိုင်းပေါ်တိုင်းမမတိုင်းမတိုင်း ယုံနာပိုင်းခြားပြီးခန္ဓာစက်ဖြစ်ပြနေတာပြီးပြီးတော့အိစ္ဆဒုက္ခအနတ္တသိနေတယ်ဆွဲလမ်းမှုကင်းပြီဆွဲလမ်းမှုကင်းတော့ဥပါဒဏ်ရဆင်းတဲ့သင်္ခါရိသိခာညာရောက်တော့မဲ့လမ်းပေါက်သွားပြီတဲ့နိဗ္ဗာန်ကိုတွေ့မြင်တဲ့မဲ့ဖြစ်ပေါ်ပြီမဲ့စီတဲ့ရှင်နေရယုံနာသင်္ခါရရင်းတဲ့သဘောလေးတွေ့တော့ကိုယ်ဆိုတာလည်းမင်းနဲ့ခုနေရသဘောချင်းအတူတူပါပဲလူလူပဲအာရုံပြုတာချင်းဖြစ်ပုံချင်းတရားချင်းအတူတူပါပဲသူကဒါပဲလေလို့ အကြောင်းကုသိုလ်တရားကဒီချိန်ဖြစ်ပြီးတော့နောက်ကအလားတူဖြစ်တော့အကျိုးဆိုပြီးတော့ဟိုကိုအကျိုးအနေနဲ့ပြထားတယ်တူတူပါဖြစ်ပုံကတော့ဘာမှမထူးမဲနဲ့ကိုနဲ့သဘောကျင်တူတူပဲအဲမယ်လန်းပေါက်သွားပြီတဲ့မယ်လန်းပေါက်မနိဗ္ဗာန်အာရုံပြုမယ်လားဖြစ်သွားပြီကဲမူကင်းကြောင်းမယ်လန်းပေါက်ဆက်ရောက်နိဗ္ဗာန်ဆက်ရောက်နိဗ္ဗာန်ပြောင်းလို့ဘုရားတို့ကြတာ သမှုကင်းပြောင်းမလန်းဖို့ဆက်ရောက်နိဗ္ဗာန်ကြီးနိဗ္ဗာန်ကိုရောက်သွားလို့ရှိရင်အပယ်လေးပါးမှလည်းလွတ်မြောက်သည်ဒီမှာဆက်ရောက်လို့ရှိရင်တော့အပယ်လေးပါးမှအောက်ထစ်ဆုံးပယ်လေးပါးမှကင်းလွတ်ရသောတာပန်ဖြစ်သွားသည်ကြောင့်မလမ်းမို့ဆက်ရောက်နိဗ္ဗာန်ကြီးဒီလို ပုဂ္ဂိုလ်တဲ့ပုဂ္ဂိုလ်ရှိတယ်ဘုံလဲဆိုတော့မေ့ရင်မေ့လာရင်းခံအဲနိဗ္ဗာန်ရောက်လို့ရှိရင်တော့ဆယ်လေးပါးမှလွန်မြောက်သွားပြီတဲ့အဲဒီလိုလွန်မြောက်အောင်လို့အားထုတ်ရတယ်တရားတွေလည်းပြောတာတော်တော်စုံသွားပါပြီအနာကြီးအနာဒနာကြီးဘုရားလည်းပြောသွားပြီအနာကြီးပြီးတော့မှနည်းနည်းလေးလိုတော့ဘုရား၄နာရီ၃နာရီ15မိနစ်ကျော်သွားပြီ၄နာရီဒီကနေ့ရောက်တော့ခုနကပြောခဲ့တဲ့အတိုင်း နားလည်းဖြင့်ဒါတွေလည်းနားလည်းလောက်ပါပြီဒါကြောင့်ပေါ်ပိုင်းမရှိကျုံနာသူဆွဲမှုပင်ကြောင့်ပေါ်ပိုင်းရှုမှအဲယုံနာနှစ်ပြားပေါ်ပိုင်းမှာယုံနာနှစ်ပြားပေါ်ပိုင်းမှာမှန်စွာသိဝိပဿနာဉာဏ်ဖြစ်ပြီးဆိုတဲ့အတိုင်းမှန်စွာသိအောင်လို့ရှုပြီးတော့ဝိပဿနာဉာဏ်ပွားများမယ်ဉာဏ်တိုင်းကြားတိုင်းနားနဲ့စသဖြင့်တွေ့ထိတဲ့သိကုသကြံတယ် ဓာတ်၆ပါးကပေါ်လာတဲ့ယုံနာနဲ့မှန်နေပြရအောင်ပေါ်ပိုက်ပေါ်ပိုက်မှာရှိ၍ဝိပဿနာဉာဏ်နဲ့အစဉ်တိုင်းဖြစ်ပွားစေလျက်မိမိတို့လိုရှိရသောမဉဏ်ဖွဉဏ်ဖြင့်နိဗ္ဗာန်ကိုသင်္ညာစွာဆက်ရောက်၍မြတ်မောပြုနိုင်ကြပါစေ။